ပေါ်ပေါက်နေနေပြီးတော့နော်ကိုရောနဲ့ဒါတော့ကုသိုလ်အကုသိုလ်တရားတော်မှာမရှိဘူးဆိုရင်အကယ်ခါလုံးနဲ့ပြည်တင်ခါလုံးနဲ့ဟွန်းဒါဓမ္မတော်ကြီးကလည်းစပြီးတော့လဲဟွန်းမရိဒီဘဝဖြစ်ပုံနဲ့အဲကုသိုလ်ကံပြုဒါနတိလကုသိုလ်ကြလူဘဝနတ်ဘဝတွေဖြစ်ပုံနဲ့အဲဒီမှာပြထားတယ်အဲလူဘဝနတ်ဘဝဖြစ်ပြီးတော့နတ်ဆိုလို့ရှိရင်သုမာရာဟုဘုမာယနာဖြစ်လို့ရှိရင် ပရိမာရဏဖြစ်လို့ရှိရင်နတ်တော်ကြီးရေတွက်နဲ့အနှစ်ပေါင်း900လူတို့ရေတွက်နဲ့ဆိုကြည့်ရင်နှစ်ပေါင်း900ပါအဲဒီလိုအရေတွက်တွေကြားထားတာရှိတယ်အဲဒီရေတွက်တွေကဒီလိုလောက်တင်ထားမှပြင်တယ်ဒီလိုလောက်တင်တာအဲ့ဒါကိုပါပါတယ်နားလည်ဒီလိုတင်တာလို့ပြင်နားလည်ဒါကြောင့်ဒီကမ္ဘာ သမဏကြီးရာတွေလည်းသာသိမတတောင်မှသင်္ညိုတွေကသိလာဘူးမှဒါမှကောင်းဘူးဘယ်တော့တော့သိလာထားဘူးမှအခုအခုနေတာကာလတော့ဒါသိလာရင်လည်းပြောပါရဲ့ဒီကမရာကဟာကြောင့်နားလည်အောင်လို့အဖို့နေပြီးထားကြတာလေအမှန်ကောင်းပါလေဆိုဒီလိုဝင်နေတော့မှပြင်သိရှိသေးဘူးမှမြို့ကြီးကြီးသင်္ညိုအောက်တို့ဘာလို့နည်းနည်းပဲကြီးလို့ဆိုဒီကာလတော့သမဏကောင်းပါလေဆရာဆရာကြီးရေးထားတာလေအဲ့ဒါတွေကြည့်ရင်လည်းတတ်ပါလေဒီနေ့က ဗန်လွဲသွားတော့ကတောင်ကုန်းရောက်တော့တောင်ကုန်းကတကာရောက်နေပြီဒီကပြောတော့သူကဒီမှာလေသူတော်တော်လေ့လာထားတာကိုပဋ္ဌာန်းနေမှာလေ့လာတာပဋ္ဌာန်းတော်မှာသူကဒီလိုလေ့လာနေသူကအကျမ်းတော်ကြီးနေလို့တယ်သူကသူကောင်းကောင်းနားလည်တယ်သူကဝိတ္တရိယမှာ ဒုက္ခဝါဥပ္ပန္နိရဏသိဋ္ဌိဝင်ဖြစ်တယ်ဆိုတာလေရေးတော့အဲ့ဒါဘာဖြစ်လို့ဆိုတာတော့ဆိုတာဒီမေးဒီကတဘာရမဟုတ်ဘူးကွာကောင်းကြီးကဆရာတော်ဥဒနကလည်းမေးပြီးပြီးမစိုးရင်ဆရာတော်ကြီးလည်းမေးပြီးဘုရားပြေပုံနဲ့လည်းပါပါတယ်အဲဒီမှာလည်းကျင့်တော်တို့ကြည့်ပြီးတော့ဆရာတော်ကတိတိကျကျပြေဖို့တော့နည်းနည်းဆက်လိုက်ကြပါပဲသူသူကကြပုံပဲတရားသိတာကအဲ့ဒါနဲ့သူမေးကြည့်တယ် ဒါကြီးကငငယ်တုန်းကများဒီစာရီပါလေးရောင်းနေများသင်ပြီးတော့လာဒီလိုမကြည့်ဘူး။ဘာလို့ကြည့်ရလဲ။ဟင်းတွဲတာပေါ့လေဘယ်တော့နားလဲ။ဘယ်တော့ပေါ့ပေါ့ရောက်နားလဲတာတွဲတယ်။ဒီကဒီကဝိပဿနာရှင်ကြီးကျမ်းပြီးတော့ကြည့်ရလဲသူက။အင်းဒီမှာလည်းပရမခွဲထားပုံသူကတော်တော်သဘောပေါက်နေတာကိုသဘောပေါက်နေသူကပြောကြည့်ရခင်ဗျာလေဒီမြတ်ဒီပရမတ်ဒီအင်း ပရမတ်ကမဖောက်ပြန်ကျင်းရတာဖောက်ပြန်နေဆိုတာလေအရှင်မင်းတို့ကနေပြီးတော့နွားရုပ်လို့လဲဒီလိုလိုလဲစသည်ဖြင့်ဒီလိုဟာတွေကြတာပါလေကြတယ်ဒါလေးသဘာဝမကြတာလေဒီကစောက်ပြီးတော့ပြောဒီကစောက်တယ်ဒီကောင်းစားတာကောင်းကြည့်သိနေတယ်ဟင်းတို့တော့ရပါတယ်ဒါကြီးသာမန်ကင်းကလည်းတော့ငားတော့ကြည့်နေတာတော်တယ်ဒီချင်းရဟုတ်ဘူးအဲ့ဒါကုသလနာစောက်ပြီးတော့ပေါ်တာကိုကြည့်ကြတယ်အဲ့ဒါအပြီးတမှာကြီးလို့ဒီကြည့်ကြတယ်နားလဲအောင်တော့ သံဃာကိရိယာလုပ်တဲ့ပုဂ္ဂိုလ်တွေပါတဲ့အဖြစ်မတင်ဘူးတော့လူတို့ဒီလိုဖြစ်ဖြစ်ညာရဖြစ်ဖြစ်ကြီးမှညာပြီးတော့ညာရဖြစ်သံဃာကိရိယာတွေကအဲ့ဒါလေးကိုလိလာထားမှနေရာကြတာလိလာလို့ရှိရင်ဒီမှာအမှုခံနိုင်မှုတော်ကြလို့ရှိရင်ဘာလို့ညာမပြီးခံစားကြရလဲနေတယ်ပြောခံရတော့တယ်ကွာအဲဝီကြီးရတော့အောက်ကျဆုံးတော့တော့ဆိုကာမကာမဝိနည်းရှင်နာတတ်တယ်တဲ့ အဲကာမကာမကာမိကံရဲ့အဆုံးသတ်နဲ့တကွာကာမိကံရဲ့အဆုံးသတ်ကလေးလည်းသိထားမယ်အင်းအဲဘာကိစ္စရှင်ပြီးတဲ့ကံပြီးတော့အင်းဥပဒံရကံတတိယံကံဒုမုဒ္ဒကံဒီလိုကာမိရရှိတာကိုအဲဒါအကျဉ်းငယ်အရင်းရှိအဲဒီမိကံလေးတွေဒါလေးတွေတော့နားလည်ထားရမယ်အဲဝိနည်းရှိတာလေဒီပါတိမောက္ခာပါတိမောက္ခမရှိတော့ဘူးဘယ်နည်းဆိုလဲ နားလည်ထားမယ်ဗာဒီမမကူတယ်ဗာဒီမမကူတယ်မှာလည်းဒိဋ္ဌိဗာဒီမကတော့ပိုရေးကြီးပါတယ်ဒိဋ္ဌိကြီးကတော့ညာနာနဲ့ပြင်းနေတာလည်းပါတော့ပါပါဒါမှလည်းမကျင့်ရမှာတွေလည်းများပါအဲဒါအဲဒီပါဠိမကူတွေလည်းပဲသိထားမှာဒါလည်းတော့ခုနကဘာလာမှာဒါမတင်ဘူးဝင်နဲ့လို့လာလို့ရှိရင်တတ်နိုင်တာပဲဒီမှာကစိတ်တဲ့ပုဂ္ဂိုလ်တွေနဲ့လို့သိတာကတတ်နိုင်ရဲ့မောနေကညာမကြီးတွေကဒီမှာညာကြီးကတော့မသူဝိနည်းတွေတော်တော်ကြီးရဲ့ သူကတောင်မှဒီများပြီးပြီးကြတာသူကအဲဒီဒီနည်းနဲ့စပြီးတော့ကျမ်းတစ်ခုအောင်ရေးထားတယ်အဲလေးလိုက်ရင်ဖြစ်ပါတယ်ခုနိကကနာသာလို့ပြောပါတယ်အဲဒီတော့ဆောင်းကြောင်းနေတဲ့ယဟန်အဲဓမ္မရန်ဆိုတာလုံးဝပုဂ္ဂိုလ်ဆိုလို့ရှိရင်အဲဒီကံသုံးချက်လေးလေးလည်းယဟန်ဆိုရင်ပြီးထားမှာလည်းကောင်းပါဠိနောက်တွေလည်းပဲပြီးတယ်များပြီးထားမှာလည်းကောင်းအဲရည်ကြီးပါတယ်ဒါကြောင့်ပြီးတယ်မှာဝိညာဉ်လေးလာအားထုတ်ရတယ် အဓိကမှာလည်းဒီထိုက်ကျင်တော့ဒီလာပါအထုပါလို့ဆိုလိုပါတယ်အဲဒါဆိုရမယ်အဓိကမှာဒီမှာလေလာအထုပါဒီကမှာဒီမှာလေလာအထုပါ သက္ကုဏ္ဏမမိမောဗန္ဒအာရူပ၄ပါးပုံစံရအာရိဉ္ဇနအာရိဉ္ဇနဝူသောဘုခုနာယေဒီတတဝိနောခာအတိတ်ကမှရူပေအာရုပ္ပါရူပေရူပကံမေအတိတ်ကမှလွန်၍အာရုပ္ပါအာရုပကံဤကုန်သောယေဒီတတဝိနောခာအကျဉ်းသိမ့်လို့ ဝိသတာဝိမောက္ခတရားတို့ဒီအတုကြီးဝင်တတ်တာဒီဝိမောက္ခတရားတို့မှာရောဘအတုခြင်းကိုပဲညော့ကြည့်ပါဘူး။ဒါအစဉ်တန်းသိမြင်တော့တာလား။ဒီပဇာနဲ့မကောက်အယူပဇာနဲ့တော့ရောက်သွားပြီ။ဒါကြောင့်ဒီပုဂ္ဂိုလ်ဟာတဲ့ဒီပဇာနဲ့လည်းအယူပဇာလေးပါးတန်တဝိမောက္ခနဲ့အယူပဇာလေးပါးလည်းပဲဝိလာဝနဲ့။ဟွန်းအဲ့ဒါကတော့စဉ်တန်းသိမြင်တယ်။ ကနိုင်တော့ကောင်းတာအခုနေခါကလည်းခွန်ကြီးကဒါတော့မတိုက်တော့ဘာလို့လဲဆိုတော့ကျင်းသူကတိတ်နေရတယ်ဒီကောင်ကတော့အာယုဘဇံဒီဘဇံရဖို့ကတော့အမှန်ဆက်နေတယ်အဲရနိုင်ဒီဘဇံလည်းကောင်းတာပဲဒီဘဇံလည်းပို့ပြီးအာယုဘဇံလည်းပဲလေ့လာပါလေ့လာမထားလို့ရှိရင်တဲ့အများကြီးတွေကမေးနေတယ်အာယုဘဇံအကြောင်းနဲ့မေးနေတယ်သာသနာ့မုခအကြောင်းနဲ့မေးနေတယ်မေးတဲ့ခါကလည်းမရှိတာပဲဖြစ်နေတယ်ဒီတင်ခါလေးနဲ့တော့ကြောင်းနဲ့နေပြီးတော့ ဘာအကျိုးရှိမလဲဆိုပြီးကြည့်တယ်မယ်ဒါကြောင့်တန်တောင်းငေါခါခေါ်တဲ့အိပဒမပတ်တွေလည်းပဲပြုကုန်အောင်လုပ်လာထားမယ်လို့ဩဝါဒပေးပါတယ်ဒါကတော့ပြည်စုံရင်တော့ကောင်းတာပေါ့မပြည်စုံလည်းအပြည်စုံလည်းမတတ်နိုင်ဘူးသူကအစဉ်သာသိနေပါတယ်ဒုက္ခတော့အဲခူရစေအကျေပြောလို့မပြည့်ဘူး ဝိမောတန္တာအရူပဒေဝသုံးစီယာဝိမောတန္တာအရူပဒေဝသုံးစီယာ ခလို့ခေါ်တဲ့အရိပဇံလေးပါးလဲပြည့်စုံပါစေနောက်တစ်ခုကဩဒိမိတာရမေယောကရဏီယောအာဝိစေနာဝုသောသိက္ခုနာဩဒိမိတာရမေယောကရဏီယောအာဟုသောငါရှင်တို့အာရမိကေနာသိက္ခုနာတောကောင်းနေရောယံမိဩဒိမိတာရမေဩဒိမိတာဓမ္မနာယီဩဒိဆိုလွန်ကဲတဲ့ မနုဿသူလွန်ကဲတဲ့လူတို့ဤတရားလွန်မြတ်တဲ့လူတို့ဤတရားပုရုဇဉ်ပုဂ္ဂိုလ်ဟာတာမန်ပုဂ္ဂိုလ်တွေပုရုဇဉ်နဲ့မြတ်တဲ့ပုဂ္ဂိုလ်တွေသောတာပန်သရဂံအနာဂံယန္တာအဲဒါဘုဒ္ဓနုဿဘုဒ္ဓနုဿတွေပဲလွန်ကဲတဲ့ဒီမွန်ဒီမွန်လူမြတ်တွေလွန်ကဲတဲ့လူတွေထူးထူးခြားတဲ့လူတွေမြင့်မြတ်တဲ့လူတွေ ဒီလိုညာမှာဆိုလို့ရှိရင်တော့ဥဒိမုပကဇာန်လည်းပါပါတယ်ဒီမှာတော့ဇာန်ကလွန်ခဲ့ပြီသူကဒီမှာလောကုတ္တရာတရားကိုသာဆိုတယ်တဲ့ဒီကအယုဘဇာန်ကြီးတော့ပြောပြီးပြီလားပြောပြီးတော့ဒီမှာယူဘဇာန်နဲ့အယုဘဇာန်တွေကိုဥဒိမုပကဓမ္မထဲမှာဒီမှာမကင်းဘူးဒီမှာတော့လောကုတ္တရာတရားတွေဆိုလိုတယ်တဲ့ခန္ဓာအဖွင့်ဥဒိမုပကရမေလွန်ခဲ့ခြင်းသောပုဂ္ဂိုလ်တို့ဤတရားဖြစ်သော မေဖို့နိဗ္ဗာန်တရား၌ယောဂအတုချင်းကိုကရဏီရောပြုပါ၏အဲမေဖို့နိဗ္ဗာန်တရားတွေအထုပါတဲ့မေဖို့နိဗ္ဗာန်တရားတွေရအောင်အထုပါမေဖို့နိဗ္ဗာန်တရားတွေသောတာပတိမေဖို့သရာမေဖို့အနာမေဖို့အရဟတမေဖို့အဲဒီတရားတွေ ပြည့်စုံအထုတာတဲ့ယန္တာအဖြစ်မရောက်နိုင်လို့ရှိရင်အနာဂံဖြစ်အောင်နာဂံမဖြစ်တဲ့ဗရဟံဖြစ်အောင်ဗရဟံဖြစ်သောတာပန်ဖြစ်အောင်အထုပါတဲ့သောတာပန်တော်မဖြစ်လို့ရှိရင်လည်းအဲဝိပဿနာဉာဏ်ကြီးဖြစ်အောင်အထုပါတဲ့အဲဒီတော့သံဃာကဖွင့်တာပါအဲဒါလူညတရားကြီးပဲဟုတ်တယ်ဝိပဿနာကမြတ်တဲ့ပုဂ္ဂိုလ်ကြီးတရားပဲဝိပဿနာဒီလိုမျိုးအမှန်ကုန်တယ်ဘူးအခုသမာဓိမှာဝိပဿနာတရားတွေအနာဆုံးကဝိပဿနာတရားတွေဟောဟောဒီကဟောဟောနေကြ တကယ်အာထုတ်နိုင်တဲ့ပုဂ္ဂိုလ်ကအနည်းရတယ်။နည်းရတယ်တော့ကနည်းပါတယ်ယာရင်နှုံးနဲ့တွက်ကြည့်လို့ရှိရင်ဖြင့်ယာရင်နှုံးပြည့်လည်းမရှိပါဘူး။ယာရင်နှုံးပုံညပြည့်လည်းရှိမှရှိပါမယ်။ရှိပါဦးနဲ့တူပါရဲ့။ပုံညပုံညပြည့်ညာရှိမလား။ပုံညပုံညပုံညပြည့်ညာရှိမလားမသိပါဘူး။ရှိကအဲဒီလိုပဲယာရင်နှုံးတော့နည်းနေပါလေတရားထုတ်နိုင်တဲ့ပုဂ္ဂိုလ်။အဲ့ဒါတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကဒါသူမြတ်တွေပဲပုဂ္ဂိုလ်မြတ်တွေ အမျိုးသားဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ယဟန်ဖြစ်ဖြစ်အာရုံနဲ့တဲ့ပုဂ္ဂိုလ်တွေဟာမြင့်မြတ်တဲ့ပုဂ္ဂိုလ်တွေလည်းသိအားရကြကောင်းတယ်ဆရာတို့မြင်ကိုယ့်အကိုသိအားရကြကောင်းရှင်းနာပြကောင်းတယ်အဥဒ္ဓိမရုဒ္ဒဖြစ်တဲ့ပုဂ္ဂိုလ်တွေဆိုတာဒုလိုပုဂ္ဂိုလ်တွေပဲဆိုအားရကြသိကောင်းတယ်ဆိုတာအဲဒီဥဒ္ဓိမရုဒ္ဒတွေတရားတွေအများဆုံးကတော့အရဟတမေအရဟတကိုအဲ့လိုမတတ်နိုင်လို့ရှိရင်အနာဂါမိလို့အဲ့လိုမတတ်နိုင်ရသဂရိုင်းလို့အဲ့လိုမတတ်နိုင်လို့ရှိရင်သောတာပတိမေကိုသာ ဥဒိနိဗ္ဗာန်ဓမ္မရဲ့အဲ့ဒီအထုတ်ပါဘယ်တော့မှမတတ်နိုင်လို့ရှင်ဝိပဿနာတရားတွေအဲ့ဒါတွေသိကြအောင်အထုတ်ပါအခုဒီဝိပဿနာရှိနေတဲ့ပုဂ္ဂိုလ်တွေသိအားရကြကောင်းတယ်လူညာတရားရပြီကအကျိုးသာအထောရာတဲ့ဆိုရမယ်လူညာတရားရပြီကအကျိုးသာအထောရာလူညာတရားရပြီကအကျိုးသာအထောရာ ပိုက်ပေါင်းဆက်ရှိခုတရားပေါင်းဆက်ရှိခုရှိပါတယ်ကျင်းဝတ်တယ်အဲဒီဆက်ရှိခုတွေကအာရုံကြီးကျင်နာအာဟုဒဘုဒ္ဓနာလို့ကတ္တာပုတ်ကျင့်ရမယ်ပုဂ္ဂိုလ်က သောကြောင့်ယဟန်လို့ပြီးတော့ပြထားတယ်အဲဒါတွေကိုဒီကသူ့ပေါင်းပြီးတော့မှတ်ရအောင်လို့28ထေဤဝတိတောနေယဟန်ရှင်300ဒါကဒီလိုဓာရိုက်ပါဠိတော့မရှိပါဘူးဒီကသူကအာရုံရှင်နာအာဟုသောဘိက္ခုနာဒီကသိခံပြီးတော့ဘဝိတာဘံလို့ရောဘောဂရဏီရောလို့အဲဒီတော့ပြထားတော့အဲဒီ28ခုသောကျင့်ဝတ်တွေကတောနေယဟန်ရှင်300လို့ဘယ်လောက်အသေးပဲပေါ်နေပါလဲ အဲဒါကြောင့်ဒီကညီကုန်းရုပ်ကလေးထည့်တာအစဲရှိတွေတဲ့ဆက်ရှိကူရှိတယ်ညီဝတ်တွေတဲ့ဒါကျင်းဝတ်တွေကတော်နေရတော်ကြောင့်ညာနဲ့တော်ကြောင့်ညာဆိုတော့သမထမ်းကြောင့်နေတဲ့ပုဂ္ဂိုလ်တွေပေါ့ဟုတ်လားသမထမ်းကြောင့်ယောဂီပုဂ္ဂိုလ်တွေอืมအဲဒါလေးတစ်ဆက်ရှိထွေဤဝတေတော်မီယဟန်ကျင်သုံးတာတဲ့ဆိုရမှာတစ်ဆက်ရှိထွေဤဝတွေတော်မီယဟန်ကျင်သုံးတာ တဲ့จิตတွေဝိတွေသောမေယဟရှင်တောင်းရ ဖြစ်ကူသောတရားတွေကျင့်ရမယ်တဲ့သင်္သာရိပုတ္တရာကဟောတော့ဒီမှာမောဂလကမေးပါတယ်အာရအာရဏိကိငါဟူသောပါရိပုတ္တအာရဏိကိနေဝအာဟူသောပါရိအာရဏိကိနေဝဟူသောပါရိပုတ္တဘိက္ခုနာဣမေရမသမာရာယဝိတိတပါဥဒ္ဓဟုသမန္တဝိဟာရိနာတိဒါဒီမှာမောဂလက နောက်ကနေသောရကစိတ်ပါသူကအာရဏိဒေနာဒေါကြောင့်ယဟန်ကျင့်ရမယ်ဒေါကြောင့်ယဟန်ကျင့်ရမယ်ပြောတော့ဒါကြောင့်ယဟန်နဲ့တော့ခိုင်ပြီးလို့ဒီကရရောက်ရောက်နေတော့ရှင်မမောကလန်ကထပြီးတော့မေးအာဟုသောပါရိဗုဒ္ဓရှင်ပါရိဗုဒ္ဓရာဤနေရမဒီတစ်ဆက်ဖြစ်ပါတော့ကျင့်ဝတ်တရားတော်ကိုအာရဏိကျင့်နေပါသေကုဏတောကြောင့်ယဟန်ဒီသာဖြင့်သမာရာယဝိတ္တပါဆောက်ပြီးရှင်သုံးပါကုန်တော့ကုရာဟုသေသောမောကာမန္တဝိယာရိနာပြီး ရွာကြောင်းနေတော့ရဟန်းပြီးလေသမာရာဝိရိတာကဆောက်တည်ကျင့်သုံးအပါကုန်သေးသလိုမေးတာဒီကျို့တွေသင်္သာရိပုတ္တရာကအာရမီကြီးမှာပြီးတော့ဘုရားမှာလို့ဆိုတော့တောကြောင့်ဟန်ပြရမယ်တောကြောင့်ဟန်ပြရမယ်ဆိုတော့တောကြောင့်ဟန်ပြပြရမှာလားရွာကြောင့်ဟန်ရွာကြောင့်မှနေတယ်ယဟန်ဒါပင်သားတွေစာကြပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်ရှိတာပေါ်လို့ရွာကြောင့်နေတယ်ယဟန်နေဒီခန်းနေတော့ချင်းဒီဝိတ္တိပြင်းမလို့မလို့ဘူးလားပြင်းနေတာပဲကမပြင်းနေဘူးလားလို့ သောတာပြည့်ပြီးမေးတာပါမေးတော့သင်္သာရိပုတ္တရာကဖြေတယ်အာရိနိကိနာတိအာဟုသောဒိက္ခုနာဣမေဓမ္မသမရာယဝိတိတာဘာတကိဝကမန္တာဝိဟာရိနာအာဟုသောမောဂလနာငါပြင်မောဂလံဤနေရာမှာဤသက်ပြပါတော်ကျင့်တော်တရားတော်ကိုအာရမီစေနာသည်ဒိဋ္ဌိမှာတောကြောင့်ဒီကယဟန်မူဒီသမာရာဝိဒိတာပါသောက်တည်၍ကျင့်သုံးအပ်ကုန် ကျက်ကြပါသောကျင့်ဝတ်တရားတဲ့တရားမှုတွေရဟန်းလည်းကျင့်ရပါတယ်။ဂာမန္တဝိဟာရိနာဂာမန္တဝိဟာရိနာကြွားကြောင်းနဲ့ဒီတော်ရဟန်းကြီးတတိကဟောက်တည်ကျင့်ရမယ်ဟုဆိုဝယ်ဘယ်မှာရှိတော့အာမီကြွားလို့နေတဲ့ပုဂ္ဂိုလ်ကပိုးပြီးကျင့်ရမှာလေသူကဒီလိုလေးတွေရောက်တရားမှုတွေရဟန်းတာမဟုတ်ဘူးလေရဟန်းတွေရဟန်းတာလေပိုးပြီးတော့ကျင့်ရပတိကတော့သူကဒီနေ့နေရာတွေမှာတော့ ကြီးကအာရုံကြီးပြင်မှာပိအပိနဲ့လာလို့ရှိရင်နောက်ကလည်းပဲဂန္ဓန္တဝိဟာရီမှာပိဒီလိုအပိနဲ့ပဲပေါင်းစည်းပြီးတော့ဒီကြားလို့ရှိပါတယ်အခုဒီမှာတော့ဒီကဘဂူဝသောသောဝလည်းကဂန္ဓန္တဝိဟာရဝါကြောင့်နေတဲ့ပုဂ္ဂိုလ်တွေကပို့ပြီးတော့ရှင်းအောင်ပါတဲ့ဒီလိုဒိဋ္ဌိရောက်ရှင်းမှုရတာလည်းနည်းနည်းဆက်ပါတော့လို့ရောက်ရှိတဲ့ပုဂ္ဂိုလ်ကပို့ကြည့်ရမှာလေဘာကြောင့်လဲဆိုရင်ဝါကြောင့်နေတဲ့ပုဂ္ဂိုလ်ကပြီးမှ อืมอืมမိစ္ဆာတဲ့အာရုံအများကြီးရှိတာပဲအဲ့ဒါတွေသိခံနိုင်အောင်လို့သူကကိုယ်ကျင့်မှဖြစ်မှာပုံမကျင့်လို့ရှိရင်ဖြစ်ရင်အဲ့ဒါတွေပေါက်လဲပေါက်ပြန်တယ်ရှင်းနိုင်တယ်ဒါကြောင့်မို့သူကကိုယ်ကြည့်ရမယ်တောကြောင့်နေတဲ့ပုဂ္ဂိုလ်တောတိုင်းနေတော့သူကခဏလာတဲ့ခါလိုက်ရတဲ့ရောက်ဒီဘာကအယုံတို့ပါလို့ဆိုရရဲလာတဲ့ခါတော့ဒီမှာတော်တယ်မှာမရှိဘူးမရှိတော့သူ့မှာမမြင်ရရကြည်လေသာသူဟာသူငြိမ်းပြီဆိုတဲ့သူကြည့်လေတာတွေငြိမ်းတယ် ဒေါသဖြစ်ကြအာရုံနဲ့တည်းမဖြစ်ရဘူးဒေါသဖြစ်ကြအာရုံနဲ့တည်းမဖြစ်ဘူးဒေါသမြင်နေတာပဲဒါကြောင့်နေတဲ့ပုဂ္ဂိုလ်ကတော့ဒီခဏခဏသူကတွေ့နေတာပဲဒီတစ်ပါးကအာယုံဣထာယုံနဲ့နေထာယုံတွေတွေ့အဲသာသနာ့တွေပါနေတဲ့သာသနာ့တွေဆိုတဲ့ပုဂ္ဂိုလ်တွေဆိုလဲဒီလိုပဲအကောင်းကြီးလည်းတွေ့ဆိုးတွေလည်းတွေ့ခဏခဏတွေ့နေတာပဲတာဝန်နာလေးပါပဲသူကအဲ့ဒါတွေသိခံနိုင်အောင်လို့ဒီကျင့်ဝတ်တွေကျင့်မှဖြစ်မကျင့်လို့ရှိရင် အဲဒုက္ခကပြီးမှပိုးပြီးတော့ပြီးမှဒါကြောင့်ရှင်သာရိပုတ္တရာကဗကေဝဆိုပြီးတော့ဟောတာလေရှင်းတော့မင်းမျိုးလိုလိုဖြစ်နေဒီကစဉ်းစားကြည့်တော့သူကကောင်းတယ်ဗကေဝပဲဟုတ်တယ်အဲရသောနေဟာပို့ပြီးတော့ကျင့်ဖို့လိုတယ်ဆိုတဲ့အသေးပဲနာရီပုတ္တရာစကားကဒီလိုထွက်နေပါလေအဲဒီတိုင်းကြီးကအဲ့ဒါကိုဒီမှာတော့စကားချောင်းအဲဒီတော့ကိုယ်ကမရှိဘူးဆိုတော့အဲ့ဒါတော့ပေါင်းဒီမှာမမရေးပါဘူး ဇာကြောင့်နေလည်းမိသူပဲမလွဲခြင်းသုံးရမည်လားလို့အတူတူဓာတ်မျိုးပဲထားပြီးဒီမှာတော့ပြန်လိုက်ပါတော့တယ်ဇာကြောင့်နေတဲ့ပုဂ္ဂိုလ်ကပိုးပြီးချင်းဇာကောင်းတယ်လို့ဒီလိုကြံသူကကြိုက်ချင်မှကြိုက်မယ်သူကပါဠိကတော့အပိဓာယနဲ့ပြင်းတယ် အသက်ရှိထွေဤဝေတိတောနေယဟံခြင်းသုံးရာရွာကြောင်းနေလဲဤသူပဲမလွဲခြင်းသုံးရာဤကအဲဆိုရမယ်ရွာကြောင်းနေလဲဤသူပဲမလွဲခြင်းသုံးရာဤကရွာကြောင်းနေလဲဤသူပဲမလွဲခြင်းသုံးရာဤက ဩဝါဒခံပုံများဒါကခါတိုင်းခါတိုင်းသိနေကြအားလုံးလည်းနှုတ်တဲ့ရနေပါပြီဒါတော့ရှင်ပြောတော့ပါဘူးအဲအကျဉ်းချုပ်အားဖြင့်ဆိုရင်တော်ဝိနည်းနဲ့အရှင်းရအောင်လို့ကြီးညာပါလို့အောက်တစ်ဆုံးသောတာပတိနဲ့ဆိုရအောင်ကြီးညာပါလို့ဒါမှသာမြတ်စွာဘုရားသာသနာကျင့်ရခြင်းနာပြီးတော့အကျိုးမြင်ရပြီးတော့သွားဟုတ်လား ဘယ်လိုမျိုးလဲညာဆင့်တင်းရောက်ပါပြီလို့ရှင်တို့ဩဝါဒပြပေးနေပါတယ်မြေရမယ်ဆန်ဆွားမယ်ဘယ်လိုမျိုးခွင်းညာဆင့်ဆင့်ရောက်ပါစေ ညာဆင့်ကြအောင်အထုတ်ရင်တော်လားလို့ဆိုဘယ်လောက်လဲမြတ်စွာဘုရားကတော့အဲတော်သေးဘုန်းကြီးတို့ကတော့ဘယ်လောက်ဆိုရင်တော်လောက်ပြီလို့ပဲသဘောကျလာပါပြီမြတ်စွာဘုရားကတော့ရာသနာရတ္တကိုမြောက်သေးလို့ရှိရင်လည်းနာဂံဖြစ်ရင်တော့အားမရပါနဲ့ဒီလိုဆုံးမပေးတာဒါကြောင့်မြတ်စွာဘုရားကြီးအလိုတော်အတိုင်းဝိညာဉ်ပြင်းနဲ့မတော်တဲ့အဆင်းရဲကြီးမှာဆင်းရဲကြီးနဲ့ရတ္တကိုရောက်အောင်အထုတ်လိုက်ပါဦးလို့တိုက်တွန်းထားပါတယ် ဆိုရမယ်ခွန်ညာဖြင့်လဲတော်တယ်ဘုရားနေပါစေ ဘုရားပြောကြရထုတ်လို့ရှိစေပါရမီပြည့်စုံတဲ့ပုဂ္ဂိုလ်လေးမှဖြစ်မှာပဲပါရမီပြည့်စုံမဖြစ်ဘူးဆိုတဲ့ပုဂ္ဂိုလ်တွေဖြစ်နိုင်တဲ့အာရုံတွေတော့တရားသင်ကြတာပါပဲဖြစ်ပေါ်လာများစိတ်များများသိချနိုင်ပါစေဖြစ်ပေါ်လာတဲ့စိတ်ကြမ်းတွေတော့ရှိမှပြီးသိနိုင်တယ်မပယ်ခြင်းလို့ကလက်ခံတတ်ကြတယ်စိတ်ထဲတွင်ပြင်းစိတ်ထဲတွင်မှတ်ပြီးတော့သွားရလူချင်းလူချင်းနဲ့နှိမ့်တဲ့နှိမ့်တဲ့စိတ်ကိုယ်ကိုယ်ကိုယ်မှတ်ပြီးဘယ်တော့မှမ အဲကိုယ်မူရအနည်းနဲ့ဖြစ်လာရင်အဲ့ဒီရင်ရပြီရှိမတိုးဘူးနဲ့စိတ်နှုတ်နှုတ်ကသခွန်းတလေပြောမိရင်လည်းရှိမတိုးဘူးနဲ့ဒီရင်ရအထူးအပြင်တော့လောဘနဲ့ဒေါသကပူရင်းကြီးရဲ့လောဘကတော့မိမိဉာဏ်မှုသိကြကြံပြီးဘေးကပုဂ္ဂိုလ်တွေသိပြီးတော့အင်းကြီးမပြတ်လာဘူးဘေးကပုဂ္ဂိုလ်တွေမြင်တဲ့သိအင်းကြီးမပြတ်ဘူးသူကမြင်ရဒေါသကတော့ဒီကြည့်တိုင်းတိုင်းနဲ့သူကတော့သိအင်းကြီးပြတာငါရေးကြည့်ပါတယ်ဒါကြောင့်အဲဒီဒေါသနဲ့ဖြစ်လာလို့ရှိရင်ဖြင့်စိတ်ချင်း သိက္ခာများရင်ရအောင်အာထုတ်ရှုမှတ်ပြီးတော့ပယ်လိုက်အာမမုန်းလို့ချင်းကုံမူရစိတ်မူရအကုံမူရနှုတ်မူရနင်းရချင်းနဲ့နင်းရတဲ့ကြတော့ရှေ့မတိုးအောင်လည်းဒီနေ့ကြတော့သူများမသိတာသူမသိလူမသိကိုယ့်အကိုယ်ကသိပြီးတော့ငြိမ့်အောင်လည်းရှုမှတ်ပြီးပယ်ပါလို့ဆိုလိုပါတယ်ဖြစ်ပေါ်လာများစိတ်ကြမ်းများတော့ကြားနိုင်ပါစေဆိုရမယ်ဖြစ်ပေါ်လာများစိတ်ကြမ်းများကြားနိုင်ပါစေ ကျင့်ကြရုံပဲညာနေရလဲညာနဲ့လူတွေလည်းကျင့်ကြပါပါတယ်ဒီထဲမှာဒီတော့ဒီစိတ်ချဝိရနဲ့သင်သားလေးအဲရေချဟုတ်တယ်အဲဒီရေချပြီးတော့မမြောက်ဘူးအဲဒီမှာဒါရီကိုခေါ်ရတယ်ဘုရားသာဝနာကြပါလေသံဃာတော်သင်ရတဲ့ဗျာဘုရားသာဝနာမိဂဟ ပဲဝင်ပြစ်ကြတော့ဘုရားသာသနာမိဂဟာဖွဲ့၌ပါဝင်၍သူတန်းထောက်ပံ့ကြတော့ပြီးတော်တော်သည်မြတ်စွာဘုရား၏သာသနာတော်ဤသာတိရန်ချင်း ဘုံသာခြင်းဒီပွားခြင်းဒီစဉ်ခြင်းကျင့်ဟာလကားဒီပါတော့ပြီသံဃာရဲ့ဆင်းရဲမှာဉာဏ်ကွာဘုံမြောက်ရေနိဗ္ဗာန်ကိုဘုံမြောက်ပြုပါရခြင်းကျင့်ဟာလကား ဒီတနည်းအတွင်း၌ရောဂီတို့နဲ့စိုက်၍ထိုက်တင်သောအာဝိသုပစ္စည်းတို့ကိုလူရန်ထောက်ပံ့ကြပါကုန်၏ရဟန်းတော်ယောဂီတို့အား၎င်း လူဝိဇ္ဇံယောဂီတို့အား၎င်းထိုက်တရားလိုစွာသမ်းပါစွာတရားကျင့်တော်အားထုတ်နိုင်ရလို့ငါသာဝေတော့ဝေဝိယုံဝေစပြီးတော့ကိုဟောက်ပန်းဒီဝမ်းညာပါကုန်ကြီး တစ်နှစ်လုံး၌လူရန်တော်အဲကုသိုလ်ကောင်းမှုသည်အဘောတရား၄ပါးတော့ဤဘုရားကုံကြောင်းဖြစ်သောမိညာဘုညာနိဗ္ဗာန်ကိုကောင်းပါလေတည်းဒီကောင်းမှုကြောင့်သမုဒ္ဒေသည်ရံ တော်ဘုရားမြတ်တော်မှာအာထသည်ဆဲလို့ကြ၍သိရှိခြင်းမာခြင်းခြင်းသမ္မာခြင်းသမ္မာများခြင်းသတ်ရှိသောမူလတောင်းတအပ်သောဘောဂီလောကုတ္တရာအောင်းလို့ချမ်းသာ မင်္ဂလာပေါင်းတော်မြင်သာခသိသိကုန်ကြ၍မြင်သာသိတော့၏မြင်ရဖြစ်သောဘုဒ္ဓံသံဃာမြတ်သောဝိညာဉ်သာဟောရပါလေကုန်၏သင်္ကြန် တနည်းတွင်း၌သာသနာတော်အတွက်အောက်ပံ့သူရန်ရသောကြောင့်ဖြစ်ပေါ်သောသို့ကောင်းမှုပေါင်း၏အဖို့ပါကသောမိဖတော်အလကားသိမျိုးတော်အလကားဒီရ၌ရောက်ရှိနေသော ပရိသတ်နတ်ပရိသတ်ပေါင်းပါလားကျေးဇူးပါသူသဖြင့်ညဘေးဝါကောင်းဤညဘေးဝါကောင်းဤမတော်စုံသောအတ္တဝါပေါင်းတို့အားလည်းညဘေးဝါကောင်းဤမိဖရမစ၍လုံးစုံသောအတ္တဝါပေါင်းတို့သည် နာကြကြရေသိမကြမမာကြပါစေ ဆိုခြင်းတရားဘုရားဝါဆိုခြင်းတရားဉာဏ်နာတဲ့ပုဂ္ဂိုလ်ရဲ့ဆရဲပါလာမပါလာမင်းဘုန်းကြီးတော်ဆရဲမှုကြောက်လို့ရှားလို့မတွေ့ဘူးသို့တော်လည်းအောင်မှုကသိကျင်ရမကုန်လို့တော်ပါရဲ့သို့သော်ဒီကသမားသေးတဲ့မူလက်ခံမှုမှကြီးတွေ့လို့ယူလာရတဲ့ဆရဲဆရဲလို့ပြည့်စည်ပါတယ်နာမည်နဲ့ရောက်နေမှာမင်းဘုရားဘာတော်ရှင်ဝါသုဝါစပြီးတော့ဟောလာတာ မဝါကျွတ်သွားပြီးတဲ့နောက်ဥဝေဒတော်မြတ်စွာဘုရားကြွရသေးညီနောင်သုံးဦးချွေရန်နေတဲ့ကဘာအလုံးပေါင်းရသေးတစ်ထောင်ကိုဒီကောရာရိယာပြပြီးတော့ချွတ်တော်မူရဲ့မြတ်စွာဘုရားကြီးညိုလို့ဘုရားထားဝင်ပြီးတော့အဲ့ဒီရသေးတွေကညာပြူရရသေးရသေးတွေကဖြစ်လာတဲ့ညာတစ်ထောင်နဲ့ ဌာနကနေဥရဝေလာသူတို့နေတဲ့ယသိဌာနကနေပြီးတော့ကရာတိတဆိုတဲ့ရခုကရာမျိုးပေါ့ဟိုတော့ကရာမျိုးမှကြီးပါလားမောရိဝင်ဌာနနဲ့သုံးကောင်ဝေးတယ်လို့ဆိုတော့အဝေး6မိုင်လောက်ဝေးပါတယ်အဲဒီမှာကရာတိတမှာရောက်ပြကြီးတကူ ဟန်တစ်ထောင်နေလောက်တဲ့နေရာသင်္နေရောက်ပတ်တဲ့နေရာမှာရောက်တော့ဣဒခဏနားပြီးတော့အဲ့ဒီမှာသက်စွာဘုရားအာရိတပရိယာသုံးသဗ္ဗဘိက္ခွေအာရိတံစသည်ဖြင့်အဲ့ဒီပုဂ္ဂိုလ်ဟောတစ်ဆယ်တစ်ပါးတော့မီးတော့ဖြင့်ဘာသာ၆ပါးအောင်၆ပါးဝိညာဉ်၆ပါးဖတ်တာ၆ပါးဝေဒနာ၆ပါးဆိုတဲ့၆ပါး၅ခုတရားတွေ တရားတွေကိုသာဂာမိဒေါဂာမိမောဟမိသာတိဇာဇာတိမရဏအစရှိသောဆယ်ပါးသောမိတို့ဖြင့်လောင်းနေပုံမြတ်စွာဘုရားဟောအဲဒီတော့ကိုဟောရတာနဲ့အဲဒီတော့နာရင်ယဟန်တထောင်ဟာဝိပဿနာညာအစဉ်တိုင်းအရိယာမညာအစဉ်တိုင်းတက်ပြီးတော့အရာဓမအရာဓကိုရောက်ယဟနာဖြစ်တော်မူကြတယ်အဲဒီရောက်ဟောလို့ပြီးခဲ့ပါပြီဒါကတင်ညွှန်လာခြင်းတွေကဟောတယ် ဆောင်မုန်းလာခြင်းတွေကတော့ဘုညာမန်းလေးရောက်နတော်လာခြင်းတွေကတော့မြစ်ပါလေတရားသီးသန့်တရားဟောတယ်နည်းအခုပြာတော်လာခြင်းတွေတော့အဲဒီဒိဋ္ဌိညလာတွေကပြီးခဲ့တဲ့တရားဆက်ဟောရဘုရားဒီသားကအရိဒ္ဓပရိယသောဟောလို့ယဟန်တထောင်ယဟနာဖြစ်ပြီးတဲ့နောက်မြတ်စွာဘုရားအစဉ်တိုင်း ဒေသစာရီကြွရှိတော်မူတယ်။ရာဇုံမြို့ကြွရှိအရာကနေပြီးတော့ရာဇုံအထိယူဇနာအပြင်9ယူဇနာရှိတယ်လို့ထားကြတာဆိုအခုအဖြောင့်တန်ခြာလန်းဖောက်တာတော့မိုင်40ရှိတယ်။ကားနဲ့သွားရင်တနင်္ဂနွေလောက်သွားရပါတယ်။နိုင်ွယ်တနင်္ဂနွေလောက်သွားပါ

င်40ရှိရဲ့အဲဒါနဲ့ဆက်ပြီးအစဉ်တိုင်းကြွတော်မူဒီနေ့ဒီနေ့မြတ်စွာဘုရားတည်ဇနာတည်ဇနာလောက်ကြွတာပါတယ်ငါးယူဇနာဆိုတော့ငါးရက်လောက်ကြွရမှာပေါ့လေဒီတိထောင်နဲ့အဲဒီကြွတဲ့လမ်းခီးတစ်ယောက်မှာတော့အထူးခြားတယ်မှတ်တမ်းတင်ရတာမရှိဘူးပေါ့ဟိုတုန်းကတော့မြတ်စွာဘုရားကြွတော့လမ်းကသူကြတန်းကြ ။ဒါဆိုပြတရားဟောတာလည်းဒီကနေ့ရှိမှာပေါ့လေတော်တော်လည်းမှတ်တမ်းမှာမရှိဘူးသံဃာနာမှတ်တမ်းကရာဇဝရိုးကြမှာပဲရှိတော့ရာဇဝမျိုးအနည်းရောက်တော့ဌာနဥယျအဲဌာနဥယျရောက်တဲ့အခါမှာအဲဒီနည်းဆိုပါဗျာတရင်သုံးတော်မူရဲ့ညာနာတစ်ထောင်နဲ့တပါးတရင်သုံးတော် ဗိနိသာရမင်းကြီးကမြတ်စွာဘုရားကြွလာတဲ့အကြောင်းသတင်းစကားကြားရအဲသတင်းစကားကြားပုံတွေကတော့သုဒ္ဓံဒေသနာတော်မှာကြီးကျူပြီးကြားထားတဲ့အတိုင်းပါပဲဒီဒီဒီသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓအစာကြီးတွေဖြင့်အရဟံစာကြီးတကုဏောကိုယ်ဝါနဲ့ပြည့်စုံတော်မူရဲ့ဘောရမနသောဘုရားအရဟံစာကြီးတကုဏောကိုယ်ဝါနဲ့ပြည့်စုံတော်မူရဲ့အင်းမြေမောလောကသမဏလောကကို ကိုယ်တိုင်ညာပြည့်သိပြီးတော့ဟောကြားတော်မူတဲ့အဲဒီမြတ်စွာဘုရားအာဂုံမင်းမျိုးမှာဖြစ်တော်မူတဲ့ဘောရမြတ်စွာဘုရားကြွရောက်လာတယ်။ဒါကြောင့်မျိုးအနိဌာနဥယျာဉ်မှာနောက်ပါပြိဿရဟန်းတော်တစ်ထောင်နဲ့တကွာသတင်းသုံးနေတော်မူတယ်ဆိုတဲ့သတင်းကိုကြားရတယ်။အဲလိုကြားတဲ့အခါကာလကျတော့မင်းကြီးသာရမင်းကြီးက မင်းပြိဿနဲ့တကွမြတ်စွာဘုရားဓာန်ထွက်ပြီးတော့ကျိုးဆိုတဲ့အမှုကိုပြုဆိုတော့လည်းပဲဟိုကြွလာတော့ကြွားတာတော့ဟုတ်ပုံမပေါ်ပါဘူးရောက်နေမှပဲသွားပြီးတော့ကျိုးဆိုတဲ့အနေနဲ့ကြောတဲ့ပုံသဏ္ဍာန်လက္ခဏာပေါ်ပါတယ်ပရိသတ်တွေဘယ်လောက်များတော့ဆိုတာမြင်ပရိသတ်တွေကဒွာရသနုတေဆင်းနှစ်ပေါင်း သသိန်းနှစ်ပေါင်းပေါ့သသိန်းနှစ်ပေါင်းသောလူလူပရိသတ်နဲ့တကွမြတ်စွာဘုရားယူဆိုတော်မူမင်းဆိုတော့မင်းထွက်ပြီးတော့ယူဆိုတယ်ဆိုတော့သသိန်းနှစ်ပေါင်းကတော့ပါရမှာပေါ့လေတဲ့များကြီးတဲ့များအောင်လည်းပါနေနေတာပါပဲအဲဒီမှာသသိန်းနှစ်ပေါင်းတော့လူလူပရိသတ်နဲ့တော့မြတ်စွာဘုရားတာ

နိခုံမေအာနိတံပကထာအဲဒီကထာတွေဟောတယ်အစဉ်တိုင်းအဲဒါနကထာဘယ်လိုဟောတယ်သီလကထာဘယ်လိုဟောတယ်လို့ကတော့ဒီလိုအကျေကတော့မပါဘူးထို့ထိုသုတ္တဒေသနာတော်မှာဟောထားတဲ့ဒါနနဲ့စတဲ့တရားမျိုးတွေပဲဖြစ်ပါလိမ့်မယ်ဒါကထာကပေါ်ထားတဲ့ဉာဏ်အဲရှိရတဲ့တရားတွေပါခဲ့ပါပြီဒါနာဟိနာမဒုက္ခနာနိဒာနာ သံပတ္တိနာမူလံဘောဂနာပရိဋ္ဌာစသည်ဖြင့်ဒါကဒါကဒါနကဒါဟောပုံလေးကိုဟောထားပါတယ်တော်တော်များများပါပဲဒါနဆိုတာပိကပိကလူရမ်းဒါနဆိုတာဒုက္ခနာနိဒာနာချမ်းသာဟုသမ ्या တို့ရဲ့အကြောင်းရင်းပဲချမ်းသာတွေကိုပေးတတ်တဲ့အကြောင်းပဲလူချမ်းသာတွေကိုလည်းပေးတတ်တယ် နာချမ်းသာတွေကိုလည်းပေးရတယ်နိဗ္ဗာန်ချမ်းသာကိုလည်းပေးရတယ်အဲဒါဒီဒါနကရာကတော့အာရုံလက္ခဏာကြားနေရတာပါဒါပေမဲ့လည်းရောက်တဲ့နေရာနည်းနည်းအတူရုပ်တော့သိသွားအောင်ပြောရတယ်လူကြီးလောကမှာမင်းဖြစ်တဲ့ဖြစ်အစကြီးတော့ စိတ်ချမ်းသာတွေကိုလည်းရစေရတဲ့ဒါနဝိတုတဲ့ခါကာလအလူကံပုဂ္ဂိုလ်အစဉ်တန်းလိုက်ပြီးတော့အနေအမြအကျိုးပေးရတယ်လူကံပုဂ္ဂိုလ်ကသီလစာရည်သောဂုဏ်ကျေးဇူးမရှိရင်လည်းတော်တော်သိအောင်အကျိုးပေးသီလစာရည်သောဂုဏ်ကျေးဇူးနဲ့ပြည့်စုံလို့ရှိရင်ပြည့်စုံတော့အကျိုးပေးပုဂ္ဂိုလ်လူရနာတဲ့ သံဃာဥရနာကပို့ပြီးအကျိုးပေးတယ်အဲဒီအကျိုးပေးပုံနဲ့ဒါနကထာတွေနဲ့ဆိုတာကဟောဒုက္ခနာနိဒာနာချမ်းသာတွေအကြောင်းဖြစ်ပြီးဘောဂနာပြိဿသုံးဆောင်ွယ်ဘောဂတော့ဤရလည်းဖြစ်သည်อืม အမ္ပတိနာမူလပြည့်စုံခြင်းတို့ရဲ့အမြင့်ရင်းလည်းဖြစ်တယ်သစ်ပင်များမှာမြင့်ရင်းကနေပြီးတော့ဒီသောမြေကနေပြီးတက်ပြီးသစ်ပင်များဆူသွားတယ်လို့ပဲဒါနာကုသိုလ်တွေများလေလေအမ္ပတိပြည့်စုံခြင်းစည်းစိမ်တွေကပြည့်စုံလေလေပဲဘောဂနာပိဋကအသုံးဆောင်ဝေဒများတို့ဒီရဖြစ်တယ်ဒါနာအားကောင်းလို့ခြင်းဖြင့်မပြည့်စည်ဘဲနဲ့ပြီးနေတယ် ဝိသမဂတတာဒါနာလေနာပရာယနာမညင်ညွတ်သောဖို့ရောက်နေတဲ့ပုဂ္ဂိုလ်များဆိုယောဂညနေတဲ့အခါပေါ်နေဒါနာကိုပြုခြင်းဖြင့်ယခုလည်းငင်းမဲ့ဒီဓမ္မအကျိုးပေးပြီးတော့ဒီဘဝချမ်းသာသောတာတွေလည်းရှိပါတယ်အဲနောင်တမယဘဝတွေကြတော့မှအကျိုးပေးပြီးအထက်တန်းကြတော့တာတွေလည်းရှိပါတယ်အဲဒါကြောင့် မငြင်းမညွတ်တဲ့အကျိုးပေးညံ့နေတဲ့ပုဂ္ဂိုလ်များဒါနပြုခြင်းဖြင့်မိမိဘဝကိုမြင့်မြတ်တင့်တယ်စေနိုင်တယ်ကြီးပွားချမ်းသာပြီးသွားစေနိုင်တယ်ဒါကြောင့်ဝိသမဂတသဒါနလေးနံပရာယနံဒါနဆောက်ရှုပ်တတ်တယ်ဆင်းရဲဒုက္ခမရောအောင်ဆောက်ရှုပ်တတ်ဒါနကုသိုလ်ရှိလို့ချင်းတိရစ္ဆာန်ဘဝရောက်နေအောင်တော့အာနာကြောင့်သူက ထောက်ကြည့်ရရမစင်းရဘူးမကျိုးဒိဋ္ဌာနဲ့ကိုယ်တို့ဘာတော့ပဲပြေအောင်တော့သူကကောင်းမချမ်းသာနေရတာလေရှိတယ်ကုသိုလ်ရှိတဲ့ဘတ်တော်တွေပဲကုသိုလ်မရှိတဲ့ဘတ်တော်တွေမှသိဆင်းရတာပါပဲလေနာဘောရလည်းဖြစ်သေးတယ်ဘေးရအပယ်ဆင်းရဲမရောက်နိုင်အောင်လို့ဘုံအောင်ရတဲ့အခု ဘေးကပြစ်ခတ်တဲ့လက်နဲ့တို့ဘာလို့ရှိတဲ့နေရာတွေမှာဘေးရတဲ့ရှိတဲ့နေရာတွေမှာကာကွယ်နိုင်တဲ့နေရာဝင်ပြီးကြလားပုံရအဲ့ဒါလိုပဲအာဒရာဝဆင်းရဲယုံညာနဲ့အပေဆင်းရဲအဲဒီလိုဆင်းရဲတွေမကြရောက်နိုင်အောင်လည်းပဲဒါနာကသူကကာကွယ်ပြီးပြရတယ်တဲ့လေနာပုံဝင်ရဖြစ်တယ်ရာယနာလေလျောင်အာဟုမြူရလည်းဖြစ်ပါရဲ့ အဲစသည်ဖြင့်ဒါနကထာတွေဟောသို့သူသီလကထာတွေလည်းမာနိဘာရသူသက္ကတာရှင်းမှရှင်းကြောင်းရှင်းဆောင်ခြင်းအစရှိသောသီလတွေအဲဒီသီလကလည်းပဲသို့သူပဲလူချမ်းသာနာချမ်းသာနိဗ္ဗာန်ချမ်းသာတွေရဲ့အခြေခံပြည့်ပြီးတော့သီလချမ်းသာတွေရဲ့အမြင့်ရင်းသဘောဖြစ်ပြီးတော့သဝတိယဖြစ်တဲ့အကြောင်းတွေဟောတယ် အဲအဲ့ဒါပြီးတော့ဒါနသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကနာတိရောက်နာစိတ်ချမ်းသာတွေခံစားနေရတဲ့အကြောင်းနာပြည်နေနာတိကြီးပွားချမ်းသာပုံနဲ့သာသာပြရတော့ကိုယ်တွေ့ပြီးဟောရတာကိုခုခေတ်ကာလတော့နာပြည်ရင်ဟောရဆိုတော့သာဝသေးကကျမ်းဂန်တွေကပါလာတွေ့ပြီးဟောရတာဆိုတော့သိပြီးတော့အာရအာရအောင်တက်ကြွအောင်သိမဟောနိုင်မြတ်စွာဘုရားတော့ကိုယ်တိုင်တွေ့ပြီးဟောတာဆိုတော့နားတဲ့ပုဂ္ဂိုလ်တွေအနန္တကြွမှာပါပဲ။ သာသီးရင်ချမ်းသာတယ်သတုမာရိဆိုရင်အောက်ဆုံးကနာသီးကျောက်တာထဲမှာအသက်တန်းအားဖြင့်ကိုသူတို့ရဲ့ရေအတွက်နဲ့ဆိုရင်900ရှိတယ်တဲ့လူတို့ရဲ့ရေအတွက်အားဖြင့်ဆိုရင်ဒီကိုယ်ကဒီကိုယ်ကရှိတယ်အဲဒါရင်းနာကြတော့သူတို့ရေအတွက်နဲ့နှိမ့်တဲ့အခါ လူကလူနှစ်နဲ့ရေးထားလိုက်လို့ရှင်ဖြင့်ကိုယ်တန်လေးဒီ3ကြိမ်နဲ့6တန်36တန်ပေါ့စသည်ဖြင့်နတ်ပြည်ရဲ့အစဉ်စဉ်အသက်ကြီးရင်းနေဘာသာသွားပုံလက်ရှိအသက်ကြီးသလောက်အသင်္ခါခြင်းကိုချမ်းသာကိုချမ်းသာပြည့်စုံခြင်းခွန်အားဗလာပြည့်စုံခြင်းဉာဏ်ပညာထက်မြက်ခြင်းအချွေရာများခြင်းအစရှိသောအကျိုးတွေတိုးတက်သာလွန်ပြီးတော့သွားပုံနဲ့နံပါတ်တွေက ဟောရမှာပဲဒါလေးဟောတာပဲဖြစ်မှာပါပဲဟိုတရားရတော့မကြည့်ဘူးအဲဒီနောက်သူစိတ်ချမ်းသာနေဆိုတော့ကာမဂုဏ်တွေပဲအဲဒီကာမဂုဏ်တွေလည်းပဲစင်စစ်တော့အာကိုရတဲ့တရားတွေမဟုတ်ဘူးကာမဂုဏ်တွေဆိုတာကလည်းပဲမထိုင်ရတဲ့တရားတွေပဲကာမဂုဏ်တွေရပြည့်တယ်နဲ့ဆိုရဟောကာမနာကာမဂုဏ်တို့အာရိဏဝအပြစ်ကိုဟောတယ် အပ္ပတရာကာမဘူးဒုက္ခဘူးပါယတာအမကာမဂုဏ်တို့သည်အပ္ပတရာမြဲသောဘာယဝယ်ရှိကုန်၏ဘာယဝယ်မြဲကုန်၏ဘာယဇာကနည်းနည်းပါပဲကာမဂုဏ်တွေအင်းဘူးဒုက္ခများသောဆင်းရဲရှိကုန်၏ဆင်းရဲများကုန်၏ဘုပါယတာများသောပင်မဉ္ဇဉ်ရှိကုန်၏ပင်မဉ္ဇဉ်များရဲ့ ံဂုံနေနဲ့စပ်ပြီးတော့မာယာဇာချမ်းသာကအနည်းငယ်ပဲပြောတော့ဘူးအဲရှင်ကောင်းအနံကောင်းရတာကောင်းတွေးကြည့်တော့အဲဒီကာမဂုဏ်အာယုန်ဒီသုံးလုံးခါစားရတော့ချမ်းသာလေးရစ်ကာမချမ်းသာလေးဘာမှအောင်ကိုတော့ဘူးနည်းနည်းလေးပဲအဲဒီကာမဂုဏ်ချမ်းသာလေးအကြောင်းပြုပြီးတော့ ဖြစ်ပေါ်တဲ့ဆင်းရဲတွေကများတယ်အဲဒီကောင်းဝန်ချမ်းသာတွေရအောင်လို့ကြာမိတဲ့နေရာမှာလည်းဆင်းရဲရအဲလူကြီးလောကမှာဆိုလို့ရှိရင်ကြာလဲကြာရတယ်သုံးဆောင်လဲသုံးဆောင်ရနတ်ပြည်လောကတွေကြတော့ဖြင့်သူတို့အထူးမကြပါဘူးကံအကျိုးပေးလို့သုံးဆောင်ရုံပဲအဲဒီလိုနတ်ပြည်လောကရောက်အောင်လို့ကလည်းကုသိုလ်ကောင်းမှုတွေပြုပြီးတော့ကြာထားတာပဲအဲဒီဘဝကတော့ကြာတယ်ရင်ဘဝကြာတယ် အဲလူကြီးလောကမှာဆိုရင်တော့ကာမဂုဏ်အာယုန်နဲ့ပြည့်စုံတာပြီးပေါက်စာနဲ့ပြည့်စုံတာရှားတယ်စသဖြင့်ပြည့်စုံတာရှားတယ်နော်အဲဒါကတော့အခုလူတွေမှာလင်ရင်းပြည့်နေကြတာတွေပါပဲအမှန်ရှားတဲ့ဥစ္စာတွေကုသိုလ်ကအကျိုးပေးလို့ဆင်သင့်နေတဲ့အချိန်ခါကာလမှာလိုလိုကူလေးနဲ့ဒီကာမအာယုဝတ္ထုတွေပြည့်စုံတယ်ဒါအကျိုးပေးအစင်မပြေတဲ့ခါကာလကျရင်တကယ်ရင်ရှားတော့လည်းပဲ ဒီဘဝချမ်းသာမှုရတယ်တဲမရှိပါဘူးမသေးုံပဲအဲဒီနေုံလေးပဲရှိပါအဲဒီလိုအာမဂုံเนี่ยရှားဝေးရတယ်ဆင်းရတာပဲတချို့တရားသဖြင့်မဟုတ်ဘဲနဲ့မတရားသဖြင့်ရှားတာတွေကပြေးတာကိုမတရားသဖြင့်ရှားလို့ရှိရင်သတ္တဝါတွေသာပြပြီးတော့မိမိဒီဝဥစ္စာလုံးမိစ္ဆာဒီဝတွေပေါ်တယ်ဒီဝဥစ္စာတွေခိုးယူပြီးတော့မိမိဒီဝချမ်းသာအောင်လုပ်တော့ အခုကလာနေဥစားကြီးအများကြီးပါပဲကိုယူမှုတွေသိနေရကာမဂုဏ်တို့၌မာယဉ်ကြည့်လွန်လာတဲ့သူပြောကြမလို့သူကလည်းငင်းကိုပဲသူကတော့နေရာမကြတဲ့ဥစ္စာပဲသူတော်ကအကျိုးအကျိုးစီးပွားပြည့်စည်အောင်နဲ့လည်းပြောဆိုပြီးတော့ကိုချမ်းသာအောင်လို့လုပ်အဲဒီတော့မကောင်းမှုတွေပြုလုပ်ပြီးတော့ကိုချမ်းသာတွေပြည်တော်ကအဲဒီမကောင်းမှုတွေက ဆိုကြတော့ယူပေးတာအဲဒီကောင်းမှုတွေယူရရတဲ့ဌာနတွေကဘာမှမများဘူးလက္ခဏာပဲရာဇီသောဒီနာပါအဆုံးဆိုလို့ရှိရင်ဖြင့်တစ်သက်တစ်သက်တာအတွင်းလေးပဲမသိခင်လေးခံစားရတယ်သိပြီးတဲ့ခါသားတွေယူလည်းမသွားနိုင်ဘူးကိုသူ့ထားခဲ့တဲ့ဥစ္စာတွေသူများသုံးဆောင်ခံစားမှုရာတွေဖြစ်နေတာပဲအဲဒီအာဟုရှာမိတဲ့ပုဂ္ဂိုလ်အကုသိုလ်တွေကတော့ပြင်လိုက်သွားပြီတသူကြီးလိုက်သွားပြီးတော့မကောင်းမျိုးတွေပေး မြဲသစ္စာသိတာသူကယ်ဆိုပဲလေးပုံမှာမကောင်းကျိုးတွေပဲအဲ့ဒါကသေသနာလေးနဲ့မဟုတ်ဘူးဒီရက်လောက်လည်းမဟုတ်ဘူးတစ်နှစ်လောက်လည်းမဟုတ်ဘူးอืมနေ့တစ်သိန်းတစ်သားများလည်းမဟုတ်ဘူးဒါမျိုးစွာကာလပါလို့အဲဒီဆင်းရဲတွေတွေ့ကြုံခံစားရတာပဲဒါကြောင့်ဘုဟုဒုက္ခအများသောဆင်းရဲရှိတယ်ဘုပါဒအများသောပြမခြင်းရှိတယ်ဥပမာလေးကလည်းဟောပါတယ်ဆိုသုပိနိကုကမ္မကာမ ကာမကာမဂုဏ်တို့သည် သူပိဏကုပမအိမ်မက်နဲ့ဒူကောင်းကြီးအိမ်မက်ဆိုတာတော့အခုရတာပဲအိမ်မက်ထဲတော့ဟုတ်တယ်လို့ကြည့်ရကောင်းတဲ့အိမ်မက်ဆိုရင်ဟုတ်တယ်လို့ကြည့်မကောင်းတဲ့အိမ်မက်မဲ့ရင်တော့လည်းနေရာပြောကိုယ်ကောင်းတဲ့အိမ်မက်ကိုယူပြီးပြောပါတယ်အိမ်မက်ကောင်းတဲ့အခါမှာကိုလိုကြီးတာတွေနဲ့တွေ့ကြံခံစားသုံးဆောင်ပြီးတော့ပြောနေတာပဲအိမ်မက်ထဲတော့သို့တော်လည်းသိမကြောက်ခဏပါအိမ်မက်မက်ကတော့ကြာခဏကြီးကနေပြီးတော့နိုးသွားတာမရှိဘူးဘာမှမရှိတော့ဘူး အဲ့ဒါလိုပဲကံမောအာယုန်ခါကားတယ်ဆိုတာကခါကားနေတဲ့ခိုက်တံလေးစက္ကပိုင်းလေးမိနစ်ပိုင်းလေးဒီလိုရှိမှာပေါ့လေပြီးရင်ဘာမှမရှိတော့ဘူးတဲ့အကုန်လုံးကုန်သွားတာအာမအာမကိုရမန္တတုပိပမာကာမသာရိနဲ့လည်းဥပမာတူရဲ့တဲ့ဒါရီတစ်ခုကိုဒီကောင်သုံးကောင်ကရသွား မေရမေရသားရမေရတဲ့ကြီးတွေဆိုနေတာလိုက်ပြီးတော့ထိုးကြအာထိုးကြသိကြညာတော့မခံနိုင်တော့လွတ်ချလိုက်လွတ်ချလိုက်တော့ကြသွားတဲ့ဥစ္စာကိုကြီးကောင်ကဖြစ်စွန်ကောင်ကဖြစ်တော့ပြီးတော့အဲဒီမှာယူသွားနောက်ကလိုက်ပြီးသူထိုးကြဟိုပထမသားတွေကိုကြီးလာတဲ့ကြီးတို့စွန်တော့ဘေးကလွတ်သွားသူကလွတ်လိုက်တာပေါ့ နောက်ကပ်လို့တဲ့ပုဂ္ဂိုလ်လိုက်ပြီးတော့ထိုးကြကြတယ်သိကြကြတယ်အဲဒီကလည်းမခံနိုင်လို့စွန့်ပြင်းပြီးတော့နောက်တစ်ပေါင်ကလိုက်တော့သူ့ထိုးခံရတာပဲအဲဒီလိုပဲအာမောအာယုသိမ့်ပိုက်ထားတဲ့ပုဂ္ဂိုလ်တွေဘေးပါဝဉ္ဇဉ်ကအဲဒီကာမောအာယုတွေလိုချင်လို့သူ့ကိုအကြောင်းအလျော်စွာအခွင့်ရှာပြီးတော့ခွင့်တင်တဲ့အခါကလားအဲဒီကထိုးကြဆူကြတယ်လို့ပဲဘေးရတယ်ပြီးတယ်တော့ကြောင့်မို့ဘေးရတယ်ဒီကာကွယ်နေအောင်လို့စောင့်ကြောက်တယ်မနာလို့ရတာပဲ အဲရာဟုတနာနဲ့ရှိတဲ့ပုဂ္ဂိုလ်တွေမင်းတွေသူတို့မှာသူတို့သူတို့သိမ့်ပယ်ထားတဲ့ကာမဂုဏ်တွေကိုဘုရားပုဂ္ဂိုလ်ကလူကျင်တဲ့ပုဂ္ဂိုလ်ကဝင်ပြီးတော့လူရမလို့တော့စောင်းကြောက်တွေပါလေမနာထားရတယ်မနာဒုက္ခရောက်တယ်သူကအင်းစောင်းကြောက်အသင်မပြေလို့ရှိရင်လည်းအဲဒီသိမ့်ပယ်ထားတဲ့ပုဂ္ဂိုလ်သိရတာပဲအင်းဒီစီတော့ရာဇဝင်နေမှာကြည့်ရင်လည်းတိုင်းကြည့်တာပဲအခုဒီကာလမှာလည်း သတင်းစာတွေရေဒီယိုတွေမှာကြည့်ရင်ဘုနိုင်ငံဒီနိုင်ငံအဲဒီလိုပုဂ္ဂိုလ်တွေဒုက္ခတွေရောက်လာတယ်အများကြီးပါပဲခဏခဏကြားရတယ်။အဲကြောင့်ဘူးဒုက္ခညာသောဒုက္ခရှိတယ်ဘူးပါရကညာသောသင်္မာကြီးရှိတယ်လို့ကမျက်မှောက်တယ်နောက်သမလုံးဘဝတွေကြတော့လဲမတရားတဲ့နည်းနဲ့ရှားထားလို့ရှိရင်အဲ့ဒီအကုသိုလ်ကအကျိုးပေးပြီးတော့ဘယ်လေးပါးမှမြေပေါင်းများစွာတဲ့တရားမှာက တထောင်မကတထောင်မကတသိမကတသမကအဲကြာကြီးပါပဲအကျိုးအဲဒုက္ခတွေခံစားပြီးတော့သွားရအဲဒီလိုဒုက္ခတွေများပါတယ်ဒီကာမဂုဏ်တွေအဲလက်ငင်းအပြင်လည်းဒီကာမဂုဏ်အကြောင်းပြုပြီးစိတ်ပူရတယ်လို့ရှိတယ်ငင်းအပြင်လည်းကာမဂုဏ်တွေအကြောင်းပြုပြီးတော့ပူပန်ရဒီကလေးကြောက်ပြသွားမှလည်းစိုးရင်ရ လက်ရှိကာမဂုဏ်ဆိုလို့ရှိရင်ဖြင့်အစင်မပြေဖြစ်မှလည်းသိုးရင်ညနာပူပန်ကြရတယ်ညရဲ့အဲ့ဒါလေးမြတ်စွာဘုရားဟောတယ်အာရိနဝဟောကာရယုံညမုံလည်းဟောတယ်တကောင်ကုန်နေဆိုတာအယုံညနေပဲလောဘနဲ့ဟင်းရာဂနဲ့ဒီတဲ့ပါရပြီးတော့ခံစားရအယုံညနေကာမဂုဏ်သုံးဆောင်ခံစားရ ဟိုဇာချမ်းသာတို့ဝိပဿနာချမ်းသာတို့မချမ်းသာတို့စင်ကြယ်ချမ်းသာမဟုတ်ဘူးသူကမစင်ကြယ်ချမ်းသာပြီးတော့ဩကာရယုံညံ့တယ်မန္တိလေသညင်နွမ်းတယ်ကာဂရောဓမောဟတွေကာမဂုဏ်အာရုံပြုကာဂရောဓမောဟတွေဖြစ်ပြီးတော့နေတော့မာနတို့ဒေဒီဝိသိကိစ္စတွေလည်းဖြစ်တာပါပဲအဲဒါကြောင့် မြင်သွားနေတာသိရမှာမစင်ကြဘူးတဲ့တရားထုတ်နေတဲ့ခါကာလမှာတရားထုတ်လို့သိကစင်ကြနေတာပဲမြင်နိုင်ကြတဲ့ဝါကြောပါရှုမှနေမှာကောင်းနေတဲ့ပုဂ္ဂိုလ်သိစင်ကြနေတာဆန်းချမ်းသာနေတာအဲဒီလိုမဟုတ်ဘူးကံကုန်နေအောင်ပြုနေရတာမြင်သွားအဲကိုယ်လိုပြည့်နေတဲ့ခါတော့ကောင်းတယ်လို့လို့တော့ထင်ရတာပဲဒါပေမဲ့ဘေးကပုဂ္ဂိုလ်အနေနဲ့ကြည့်လို့ရှိရင်မြင်သွားမှာပဲအဲဒါကအာယုန်ရဲ့စိတ်ကူးတွေလွန်ပြီးတော့လည်းအိမ်မပြောဘဲနဲ့ဒုက္ခတွေရောက်တယ်တော့လည်းရှိတာလား ကာမအာယုန်တွေကိုလိုတိုင်းမပြည့်တဲ့ခါကလာကြတော့စိတ်ညစ်ပြီးတော့ဒီလိုကိုယ့်အကိုယ်တော်ပြည့်ရပြန်ပြီးပြီးတော့ဒီလည်းအများကြီးပဲသူကအဲဒီလိုပါလေအင်းမြင်နွားနဲ့ပူပန်စီရတယ်သံဃာတွေနိခမေအာနိတံတံကာမဂုဏ်မထမြောက်ခြင်း၌အကျိုးကိုလည်းမြတ်စွာဘုရားဟောတော်မူသည်အဲဒီကာမဂုဏ်တွေဆွန့်လွတ်ပြီးတော့သင်ဟာပြုခြင်းတရားနှလုံးသွင်းအားထုတ်ခြင်း ။နာချမ်းသာတွေနဲ့ပြည့်စုံခြင်းနဲ့လိက္ခမတွေလိက္ခမလိက္ခမကာမမှာထောက်မြောက်ခြင်းဆိုတာအပိဇာပထမဇာနာနိဗ္ဗာန်ဉာဏ်ဝိပဿနာသဗ္ဗေတိကုသလကံမှာနိခမန္တိပဝုစရေဆိုပြီးတော့နိခမန္တိလည်းတရားတွေအထုတော်တာထုတ်တာ ပပိစ္စာပညာပြုခြင်းပညာပြုခြင်းပညာပြုရဆိုတဲ့မမြေဝခြင်းကလုံးမြောက်လုံးမြောက်ကြောင်းဒီတက္ကနာဒုံလဝဖြစ်စေအမြဲဖြစ်စေအမြဲတော့ပို့လို့အရေးကြီးတာပေါ့လေအဲရဟန်းပြုရဆိုလို့ရှိရင်အဲဒီရဟန်းပြုတဲ့ခါကလားအဲဒီကာမဂုဏ်တွေမှဝေးကွာပြီးတော့နေခမတရားပဲ အဲမိသမာဟပိဇာပထမဇာနာပထမဇာကြောင့်အာထုတ်နေတယ်သမာဓိတို့လုံးနေတယ်ပထဝီပထဝီစသည်ဖြင့်လုံးသွင်းနေအာနာပါနဝင်တဲ့ထွက်တဲ့ကိုရှုမှတ်ပြီးတော့နေတယ်။ညာလည်းကာမဂုဏ်ကြီးအာယုံမရောက်ဘူးကာမေကာမဂုဏ်ကြီးမှပြင်းစိမ့်လာ။နောက်ဇာရောက်သွားတဲ့ခါကျတော့ဝိသေဝါကဝိဇာအကုသလေးတွေမင်းအဲကာမဂုဏ်တော့မှလွတ်မြောက်ပြီးတော့ စင်ကြယ်နေရဲ့အဲဒီစိတ်ရအဲဒါလက်ခံမှာပဲဇာန်ရောက်သွားပထမဇာန်ပထမဇာန်ကကာမဂုဏ်ကလွတ်မြောက်ခါလာလေးမှသူ့ကိုသိဥစွာနာမည်တတ်တာဒုတိယဇာန်တတိယဇာန်နဲ့သရုပ်ဇာန်နဲ့ပြောကြမလို့ကာမဂုဏ်ရဲ့သမြောက်တာသမြောက်ပြီးတာဖြင့်နိဗ္ဗာန်နဲ့သဝိပဿနာဝိပဿနာတရားကလည်းပဲနိက္ခမခေါ်တာပဲ ဝိပဿနာတရားကိုနားနေရင်ကိုယ်ကနိစ္စမှာဖြစ်နေတာပဲကာမဂုဏ်အာယုန်နဲ့ဆုံးလို့ပြီးတော့လောက်လာတော့ဒီတရားနာလာမယ်တော့မဟုတ်ဘူးဒီလိုအဲလောကီကိစ္စကာမဂုဏ်အာယုန်တွေကမလွတ်နိုင်တော့မအားဘူးမအားဘူးသွားတော့သွားခြင်းမရဲ့တရားနာခြင်းမရဲ့မအားဘူးမအားဘူးဆိုပြီးတော့မသွားဘူးအဲ့ဒါနိစ္စမှာမရဘူးလူပုဂ္ဂိုလ်တွေလည်းဒီလိုပဲဉာဏ်နဲ့ရတယ်ရှိတာပဲတချို့ တရားအထုခြင်းပါရဲ့သူတို့လည်းပဲဒီစားရည်များနေလို့တာဝန်တွေကများနေလို့သူကလည်းပဲလူပေါင်းလောကကကာမဂုဏ်မျိုးတာမဟုတ်တာပဲอืมသူလည်းပဲနှိမ့်သက်သားရအာယုန်နေနဲ့သူကတနေတာပါပဲကာမဂုဏ်သဘောရှိနေတာပဲအဲ့ဒါကြီးတရားတို့ကိုရအကြောင်းကြောင့်မဆိုင်နိုင်ဘူးမိခမဆန္ဒကိုမရောက်ရနာနေရင်မိခမဆန္ဒရတာမလို့ရတယ် ဉာဏ်နာပြီးတရားထုတ်တဲ့အခါကျတော့မြင်နိုင်ကြတဲ့တဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှုမှတ်နေတော့နိကမတရားတွေဘောမတိုင်းမတိုင်းနိကမရောက်တာမရှုမမရင်နိကမမရောက်ရှုမရင်နိကမရောက်ရှုမိတော့အာရုံနဲ့စပ်ပြီးတော့ရှင်းမဲ့ကိလေသာတွေမဖြစ်ဘူးအဲကာမရာဂကိလေသာတွေရှင်းတယ်ကာမရာဂကဟုတ်ပြာပါရတို့ဒီနာမိတာအကုန်လုံးကျင်းတာပါကိလေသာတွေအကုန်ကျင်းပါလေမြင်နိုင်ကြတဲ့တဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့မှမကာသာတော့သိမတည် သမာဓိအားကောင်းလာတဲ့ခါကျမှန်ရင်မှန်ရင်နဲ့အဲဒီကြိကိတာတွေကျင်းဝဲစင်ကြယ်တယ်စင်ကြယ်ပြီးတော့နေမှတ်ကြည့်စင်ကြယ်နေယုံနာသဘောတရားတွေပိုင်းခြားပြီးတော့ပြီးတဲ့မှားရတဲ့အာယုံယုတ်ကတခြားမှတ်ပြီးလို့သိနာတယ်တခြားကွဲပြားပြီးတော့ဒီအကြောင်းကျိုးလေးတွေပိုင်းခြားပြီးတော့သိတာအဲပြည့်ပြည့်သွားတာလေးတွေတွေ့လာတယ်အကြောင်းလင်းစသည်တွေလည်းတွေ့တယ်ဥရပြညာတွေရောက်သွားတယ်မနာဥရပြညာ နောက်ဒီမြင်မြင်တဲ့ဝိပဿနာဉာဏ်နဲ့လည်းအနန္တနာပါတယ်ဒီမှာသံဃာရုပ်သက္ခာညာရောက်ရင်တော့ဘိုးချမ်းသာတာဝိပဿနာနဲ့တော့သူကဆန်းတာလုံးပဲအနုလောမကတော့ခဏမှသူပြောကြမလို့သူကတော့ခဏလေးမကြောက်အဲဒီဝိပဿနာကလည်းနိစ္စမပဲကာမဂုဏ်တို့မှဆွံ့ရောက်နေတာပဲအခုတရားထုတ်နေတဲ့ပုဂ္ဂိုလ်ကနိစ္စမတရားတွေနဲ့ပြည့်စုံနေတာဒီအသိဉာဏ်ကြ အဲဒီနိကမတရားပြည့်စုံတော့ဝိပဿနာဉာဏ်ကျင့်တာနဲ့ခါကာလကြတော့ရှိရင်မဉဏ်ဖွဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုအဲနိဗ္ဗာန်ကလည်းနိကမပဲအကျဉ်းချုပ်အချင်းပြောရရင်သဗ္ဗေတိကုသလာဓမ္မအလုံးစုံကုသိုလ်တရားလေတဲ့နိကမတွေကြီးတယ်ပါပဲသူအချင်းတော့သန္တရာဝဆင်းရလွန်မြောက်ဖို့ပြုတဲ့ကုသိုလ်တရားတွေနိကမတရားတွေအဲနောက်ဘဝမင်းကြည့်ပြီးအာသာရအောင် နာပြစ်ပြီးခံရအောင်လို့ဆိုရင်တော့ကုသိုလ်တွေနဲ့အသိမစင်ကြယ်ဘူး။ကာမဝဆင်းရလုံးရောက်ဖို့လို့ဆိုစင်ကြယ်နဲ့ယူပြီးတော့ပြုတဲ့ကုသိုလ်တွေ။အဲဒီကုသိုလ်တွေကဒါတွေကမေတ္တာမတွေအသေးတွေပါ။အဲဒီမေတ္တာမတရားတွေမေတ္တာမတရားနဲ့အာနိတံကအကျိုးကိုမြတ်စွာဘုရားဟောတယ်။သာဆိုတော့ကျင်ကံဝင်စားနေဆန္ဒရရနာတော့နိုင်ပိုင်းနဲ့ စတဲ့ချမ်းသာကာမဂုဏ်အာယုန်နဲ့ချမ်းသာတယ်ဆိုတာကကာမဂုဏ်အာယုန်နဲ့ခံစားနေရတော့စိတ်ထဲပြောဆွေးနေတော့မှမကောင်းတဲ့တဲ့တစ်ခုကိုကြားရင်စိတ်ပြည့်နှလုံးမသာဖြစ်တယ်။ဝမ်းသာကြရည်အခုဝမ်းသာလို့ပြောချင်းပြီးတော့နေဝယ်ကြည့်နေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်အဲဒါကိုယူရှင်ကြည့်နေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဘုရားရဲ့သမီးတွေနဲ့ပြောနေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်အဲသင်ဆိုလိုက်ကားလိုက်လို့ပြောနေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ် မကောင်းတဲ့ရင်လည်းတစ်ခုကြားရင်စိတ်တခါလဲကြသွားတာစိတ်တခါလဲပြက်အဲသူပိုင်နဲ့သူပိုင်နဲ့ပစ္စည်းတွေကိုအဲဘယ်သူကယူသွားတယ်လဲဘယ်ကသိမ်းသွားတယ်လဲဆိုတော့ရင်ဒီချင်းတခါလဲစိတ်စိတ်တွေကြပြက်သွားသူသားဖြစ်ဖြစ်သမီးဖြစ်ဖြစ်မနာရှင်ရင်းနှီးတဲ့ပုဂ္ဂိုလ်ဖြစ်ဖြစ် အဆုံးတရားဖြစ်တယ်ကြားရရတော့ရှင်လာမှာကားတိုက်တို့တည်ရတဲ့ပြီးပါရဲ့ဒုက္ခတွေတွားရပဲဒါလည်းအဲဒီလိုကာမအယုန်နဲ့ဘယ်လိုကြောနေနေမကောင်းတဲ့နေ့တခုကြားလိုက်ရင်ဒါလည်းရှင်းရတယ်ဒါလည်းရောက်လာမာထောက်ကြည့်အောင်ကြည့်အဲဒီလိုကြားတာထားအောင်တော့ကိုယ့်အကိုယ်လည်းစိတ်ကူးပြီးတော့သွေးမကင်းဖြစ်ပြီးတော့ဆင်းရဲတာလည်းရှိတာပဲပြီးတော့ကိုယ်ဆင်းရဲလေးတွေလည်းရှိတယ် သိကြတာပြောခြင်းပါရဲ့ဒါပေမဲ့အကြောင်းမျိုးတော့ကိုယ်တွေကနာကျင်ကြိုက်ခဲမှုယောဂဝေဒနာတွေသိကြတာကိုတချို့ဒီလိုအဲဘာရင်လာရင်စားရင်တောင်းရင်ပြောရင်လည်းချို့လဲတော်မှသိကြတာပဲဒီလိုအားလည်းရှိတာဇာန်သမာဘဝင်စားနေတဲ့ပုဂ္ဂိုလ်ကသမထဲတခါတခါမှပြည့်ဇာနာဒုက္ခပထမဇာဝင်စားနေပထမဇာချမ်းသာတယ်ဒီဒုတိယဇာတတိယဇာသရုပ်ဇာ အဲချမ်းသာတဲ့အခါလည်းဒီတရားကြီးဖြစ်ပြီးတော့မချမ်းသာဘူးချမ်းသာတာသူပြောကြမလို့9မိနစ်သမာဓိဖြစ်နိုင်တဲ့10မိနစ်သမာဓိဖြစ်နိုင်တဲ့နာယူဝက်တနာယူတနာဓိဖြစ်နိုင်တဲ့နာယူ3နာယူဖြစ်နိုင်တဲ့အဲဒါသာရပိတွေကပြောလို့မဟုတ်ဘူးကာလာတရားထုတဲ့ယောဂီပုဂ္ဂိုလ်တွေလည်းဒီလိုနိုင်နေတဲ့ပုဂ္ဂိုလ်တွေရှိပါတယ်သိနိုင်တာတော့နာကြအဲဒီလိုနိုင်နေအောင်လို့ပဲကြိုးစားတော့ကြိုးစားနေကြတာသို့တော်လည်းပဲ ကြောင်းမညွှန်လည်းကိုလိုရှိတဲ့တိုင်းတော့မပြည့်စုံတာတော့ရှိပါတယ်မပြည့်စုံလည်းပဲစိတ်တော့မပြည့်ရဘူးမပြည့်စုံရင်အကြောင်းတော့ဖြစ်သွားတာလည်းဒီလိုအားထုတ်ရအဲ့ဒါနိခမချမ်းပါလေနော်သူကကောင်းတယ်อืมနိခမအာနိတံပါပဲအဲ့ဒီအာနိတံကအကျိုးတွေမဲ့ဖို့ရောက်ပြီးသားပုဂ္ဂိုလ်တွေကဖလားသမားပါနဲ့ချမ်းသာပြီးတော့နေမြတ်စွာဘုရား ဒါကသာသနာ့ဘာဒိဋ္ဌိယမြတ်ဒိဋ္ဌိယလို့ခေါ်တယ်သာသနာ့ဘာမိစ္ဆာယူရှိတဲ့သာသနာ့ဘာပရဝိဟန်နေပေါ့အဲဒါတွေနဲ့ဟိုတယ်ပြောဆိုရတဲ့အခါကြည့်ပါပရဝိဟန်နေရอืม ဆင်းရဲဆင်းရဲကိုဆင်းရဲခါမှသူကချမ်းသာတယ်လို့ယူဆတာကိုအာတကိနမယောဂအလုပ်တယ်လို့ချမ်းသာခြင်းဆင်းရဲခံရမယ်လောကမှာလည်းချမ်းသာခြင်းလို့ခြင်းအလုပ်ကနေလုပ်ကနေမမှန်အောင်လုပ်ရတဲ့လုပ်ပြီးမှသူကချမ်းသာတယ်ရချမ်းသာနိုင်တယ်တရားကလည်းပဲအဲဒီလိုကကိုယ်ပင်မအောင်ညှင်းဆဲပြီးတော့မှချမ်းသာရနိုင်တယ်ရှိရှိသောဘဝတွေပြုခဲ့တဲ့မကောင်းမှုအကုသိုလ်တွေကုန်သွားတော့ အဲနောက်ကလည်းအကုသိုလ်မပြုတော့သမ်းသာရရနိုင်တယ်သူတို့ယူဆပေါ်နေတာသာနာကဒီရဒီပြပိုက်တွေယူဆအဲဒါဆင်းရဲခံမှာချမ်းသာနိုင်တယ်ဒီလိုသူကဝါရတူတယ်နဇရမဟုတ်ဘူးဆင်းရဲခံမှာချမ်းသာနေတာမဟုတ်ဘူးချမ်းသာခြင်းလည်းချမ်းသာနိုင်တယ်အဲ့ဒါပြဇန်ချမ်းသာရရနေပြီးတော့ဝိပဿနာချမ်းသာမယ်ချမ်းသာတဲ့ပုံကြီးပြီးတော့ဟောတယ် အဲဒီတော့ဆိုလို့ရှိရင်ဗိမိတာရမင်းကြီးတို့တော့ချမ်းသာဖို့ရအားထုတ်လို့ဖြစ်ပါမလားလို့ပြောတာပေါ့။ပါမန်ပုဂ္ဂိုလ်ဆိုလို့ရှိရင်တော့သူကဒီလိုနဲ့နဲ့တက်တယ်လို့မင်းကသူကချမ်းသာနေတော့အဲဒါနဲ့သာရနေဦးနဲ့ဗိမိတာရမင်းကြီးဘယ်လောက်ချမ်းသာတော့ဗိမိတာရမင်းကြီးကဒီနေ့ပါလုံးစိတ်ကိုယ်ချင်းစိတ်ချင်းမရှိဘဲနဲ့ချမ်းသာကြီးတဲ့သက်သက်နဲ့ခံစားနိုင်ပါသလားတဲ့မင်းကြီး ခံစားနိုင်တယ်ကိုယ်ကညောင်းတော့ကိုယ်ကလည်းဒီထဲကလည်းကြီးမှာပဲဒီထဲကသွေးမကျန်ဖြစ်ပြီးသွေးရင်လားဒီမှာလည်းပြင်းရတယ်လည်းကြီးမှာပဲနာမကြည့်ဘူးလို့မဆိုနိုင်ဘူးဘယ်နဲ့မှမတတ်နိုင်ဘူးလို့သာရတယ်လို့ရှိမှာကိုယ်ချင်းစီချင်းပြင်းနိုင်တာအဲဒါကစမေးတော့ခုနှစ်ရက်ကစနေတယ်ခုနှစ်ရက်လုံးချမ်းသာနေနိုင်မှာမလားနေနိုင်ဘူး၆ရက်ကောနေနိုင်မှာမလား၅ရက်ကောနေနိုင်မှာမလား မနေနိုင်ဘူး၄ရက်၃ရက်၂ရက်နေနိုင်မှမလားမနေနိုင်တစ်ရက်နေနိုင်မှမလားမနေနိုင်ဘူးဇာနဲ့သာရဒီဆုံးမတဲ့သာသနာတော်မှာဆိုလို့ရှိရင်လည်းဇန်ချမ်းသာရင်လည်းဇန်ဝင်စားပြီးတော့ကိုချမ်းသာရင်လည်းကိုဝင်စားပြီးတော့တရက်နဲ့နေနေတယ်ဒီရင်ကြားရင်ဘာမှမဝင်ဘူးကြားတယ်ကိုဆင်းရဲညောင်းခြင်းမညာခြင်းပူပင်မခြင်းဘာမှမရှိဘူး သိခြင်းရဲ့ဆိုတော့ဝင်ဝင်နိုင်ခြင်းဘာစိတ်မှမဖြစ်ပဲကိုယ်စိတ်ရပြင်းလာအခုတရားကောင်းပြည့်စုံတော့သမာဘသမာရိယပြီးတော့နိုင်နေတဲ့ပုဂ္ဂိုလ်တွေအဲဒီလိုဝင်စားနေနေနိုင်တာပဲတနာရီနှစ်နာရီသုံးနာရီသူတည်းတနေ့လုံးနေနိုင်မှာသူတော့နဲတာပေါ့သူကအင်အားကသမာရိအင်အားကဟိုဆရာကျမ်းသာများလို့ပြုစုမှာမဟုတ်တော့အဲဒါတော့ ဒီရလုံးဒီနေ့လုံးဒီညလုံးနေနေတဲ့ပုဂ္ဂိုလ်ကတော့သူကနဲ့ဒါပေမဲ့လို့နေနေတဲ့ပုဂ္ဂိုလ်တွေရှိပါတယ်နဲတယ်နေရလုံးလည်းနေနိုင်တယ်၃ရက်လည်းနေနိုင်တယ်၄ရက်၅ရက်၆ရက်9ရက်လည်းနေနိုင်တယ်အဲဒီတော့ဘယ်ကပူဆန်းတာတော့လို့မေးတော့တရားချမ်းသာပူချမ်းသာတယ်ဆိုဝန်ခါရတာပေါ်တယ်ဟောလောလောကချမ်းသာတွေကပဲခုနကလည်းတရက်မှမနေတရက်သာမဟုတ်ဘူးတနာရီလုံးတော့မှနေနေမှနေတယ်တနာရီတွင်းမှလည်းကိုယ်ချင်းစီနေပြီးမှလည်း ဒီပညာကမရှိနိုင်အောင်တော့ကိုယ်ကညောင်းညာပင်မလို့လက်ကလေးကိုယ်ရကနေဆန်းလိုက်ရဆန်းရနေကိုယ်လည်းရဒီတော့ဒီလည်းပဲဒီလိုပဲဆိုင်ထားရနေပြီးတော့ကိုယ်တည်းဆန်းလိုက်ရအဲကောင်းဆောင်ထားရနေပြီးငုံနေရငုံရနေပြီးကောင်းဆောင်ရစသည်ဖြင့်ပြုပြင်နေအများကြီးပြုပြင်နေရတာအရိယာဘုံ၄ပါးကိုမူရာတွေအပြီးပြီးနဲ့အမျိုးမျိုးနဲ့ခါတဲ့ပြုပြင်ပြီးတော့ပေးနေရတာဒီလိုပြုပြင်ပေးနေမှာတော့သက်သာရင်သုံးသက်သာရင်ရှိတယ် အဲဒါသမာဓိနဲ့မနာချမ်းသာအဲဒီချမ်းသာဒီမြတ်စွာဘုရားဟောတာသိဝင်စားတယ်သိကောင်းတာပါပဲအဲကြောင့်မြတ်စွာဘုရားလက်ထက်ကမင်းတွေဒီရရားတွေမင်းသားတွေမင်းသမီးတွေတထေးတွေအဲတထေးကြတော်တွေအဲတဏှာကြတဲ့ပုဂ္ဂိုလ်တွေသာသနာတော်ဝင်ပြီးရမ်းပြကြတာဒီလိုချမ်းသာတွေရရင်တော့ရမယ်ဆိုတော့သူကအမှန်ကောင်းတယ်လို့ဆိုပြီးတော့သိဝင်စားပြီးရားထုတ်ကြတာအခုလည်းပဲ စိတ်ဝင်စားပြီးတော့ဒီလိုတရားထုတ်ကြတာပါပဲခုလည်းပဲတော်စင်နာမြင်တဲ့ပုဂ္ဂိုလ်တွေမှာလာအထုတ်ကြပါပဲသူတို့အာမုံချမ်းသာတွေစွန့်ပယ်ပြီးတော့ရသလောက်ကျိုးလဲ9ရက်ကျိုးလဲ15ရက်ကျိုးလဲ10လ9လပြီးတော့စွန့်ပယ်ပြီးအားထုတ်တာအားထုတ်တော့ရသညာလိုက်တဲ့တရားတွေလည်းရတော့ရတာပဲများပါတယ်မနော်ဝန်တာပြကောင်းပါတယ်အဲဒီလိုဟောတော့ တရားနာတဲ့ပုဂ္ဂိုလ်တွေမှာဘာဖြစ်တော့ဆိုတော့ခုနတရားနာတဲ့ပုဂ္ဂိုလ်တွေကနည်းနည်းမဟုတ်ဘူးနော်တသိန်းနှစ်သောင်းနဲ့မြတ်စွာဘုရားဟောလို့တာဒီပရိသတ်တွေကြားတာပဲတသိန်းနှစ်သောင်းကြားအောင်ကတော့ဟင်းခရင်ပါလေတော့ဒီတော့ကအခုတော့အပန်းကျက်ကျက်တွေဘာတွေကလည်းရှိတာမဟုတ်တော့သူကလည်းရှိတာမဟုတ်တော့သတိတိုင်းဆိုရင်ကြားဖို့နည်းမလို့အဲဟိုတော့က ဒီမှာပရိဒသက်ကရိယာတွေမကူညီရပါဘူးပရိဒိုင်းမြတ်စွာဘုရားဒီအဟောနေရညာနာပုဂ္ဂိုလ်တွေဇာပင်ရတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်လည်းဒိဋ္ဌာပြုပြီးတော့ဟောလို့ရှိရင်သူကလည်းဒီလိုပရိသတ်တွေဘယ်လောက်များများကြားနိုင်ပါလဲမြတ်စွာဘုရားကတော့အသိနဲ့တော့မဟုတ်ဘူးဆယ်သိမ့်ပဲဖြစ်ဖြစ်ယူဇနာပါဝင်ဉာဏ်ပဲဖြစ်ဖြစ်ယူဇနာပါဝင်ဉာဏ်ပဲဖြစ်ဖြစ်ဒါတွေအကုန်လုံးတစ်စက်တည်းနေလို့ရှိရင်ပရိသတ်နဲ့ပဲကြားနိုင်တယ်ဆိုတဲ့ ထူးဆန်းတာလည်းဒါတော့လေးတာမပြူတော့သူ့လိုလိုကြားနေအဲဒီပြိတ္တတွေအကုန်လုံးကိုယ်ဝဲပြပြနားလည်အောင်မြတ်စွာဘုရားဟောနိုင်တယ်အဲအဲဒီတော့ဟောတော့အလုံးစုံပြိတ္တတွေကတခါသိဝင်စားတော့ဘာတွေဖြစ်လာတော့ဆိုတော့ရာဘဝအညာတိရာဘဝတိအညာတိရာဒီဘဝရာဘဝတိအညာတိအဘဝနဲ့သာရရာသင်္ဃာကလနဲ့တေထော မိမိသာရမင်းကြီးအမှုရှိသောပရိသတ်တို့ကိုသာနာပြုပြီးတော်မူသည်အဲလိုပြီးရောသာနာစိတ်တည်းနုညံသောစိတ်ရှိနေကြသည်နုညံသောစိတ်ရှိကြသည်ကိုဆိုတော့မာသကမကြောဘူးမာသကသာနာစိတ်တည်းနုညံသောစိတ်ရှိကြစိတ်ရှိနေကြသည်ဝိရလည်းပြီးပြီကံကခံကြနေပြီ အဲဒါနစိတ်တွေနဲ့ပြရလိုပဲခံကြမ်းသောစိတ်ရှိနေကြပြီဒါနစိတ်တွေခံကြမ်းသောစိတ်ရှိရုပ်ကြမ်းမှာပဲတော့ပဲစိတ်ကြမ်းမှာရုပ်ကြမ်းမှာတဲ့ကဆိုရင်ဘာမှမလုပ်လို့ရတယ်အဲထားရင်ထားသွားရင်သွားရခြင်းရလူကျင်တာတွေလုပ်အဲလူကျင်တာတွေလုပ်နိုင်တယ်ကာလစိတ်ကအဲကာလကာလကာယကိုကြမ်းမှနေလို့ချင်းသူခံကြနေတဲ့အခါမှာလူကြီးတာလုပ်လို့ရကာလစိတ်ဓာတ်လည်းဒီတိုင်းပဲစိတ်ကြမ်းမှနေတဲ့အခါကာလမှာ တရားတွေလိုကြည့်ရနှလုံးသွင်းလို့ရတယ်တရားဒုက္ခသာပုဂ္ဂိုလ်တွေမှာစိတ်ကမကြမ်းပါသေးဘူးစိတ်မကြမ်းပါသေးတော့ဟိုဒီစောက်ပြီးကြမ်းတဲ့စိတ်တွေនិဝရဏစိတ်တွေဝင်နေအောင်မအယုံနဲ့ကြမ်းနေတဲ့ကာမိသနာនិဝရဏစိတ်ကူးလည်းပြင်းနေတာပဲအဲသိပြပြီးတော့နှလုံးမသာပြည့်ပြီးစိတ်စိတ်ကူးစဉ်းစားနေတဲ့ဒေါမနတာဇာဝရစိတ်ကူးတွေလည်းပြင်းနေတာပဲစိတ်ရော့ပြီးစိတ်အားရော့ပြီးတော့ ညင်းရတဲ့ဌိနာမေတ္တာစိတ်ကိုယ်လည်းပြည့်နေတာပဲဥဒိစ္စပြန်နေတာလည်းဖြစ်တဲ့ကိုယ်ကိုယ်စားစိတ်ပူပန်တယ်ပူပန်ရရှိတဲ့ပူပန်စိတ်ပူပန်ပြီးတော့လည်းပြည့်နေတယ်ဝိသိကိစ္စတဲ့ကျုပ်ပုဂ္ဂိုလ်ကမယုံယုံကြည်ဖြစ်ပြီးတော့ယုံမှားပြီးတော့စဉ်းစားနေတဲ့စိတ်ကိုယ်လည်းပြည့်အတာကမကြမ်းမာနေတာလေစိတ်ယောဂသွဲအာထုခါသမှာဒီလိုသိကြတာပါအနည်းနဲ့အများတော့ပဲပါတယ်နိဝရဏလုံးလုံးကျင်းတဲ့ပုဂ္ဂိုလ်ကတော့ကြားမှာပါပဲအမှန်တရားပါလိမ့်မယ် အဲမခံကြမ်းသေးဘူးစိတ်မကြမ်းပါလေတော့အစင်တိုင်းကျူးမှလို့ဒါတရက်လောက်မှလိုက်ရင်သူစိတ်ကြမ်းပါလာတယ်ပြန်ကြတယ်อืมတခြားအယုံနေမှာသွားအောင်မှားရမှားရအောင်နဲ့မှသိကလေးထားတယ်ကပ်ပြီးတော့ဒီနေကိုလိုရှိရကိုရှုနိုင်ပြီအောင်းနေပိန်နေဒါနှစ်ခုရှိခြင်းနဲ့ရှုအောင်းနေပိန်နေထိုင်နေဒီလိုလည်းရှိရင်ရှုအောင်းနေပိန်နေထိုင်နေအတိအကျဒီလိုလည်းရှိရင်ရှု အာဖောင်းတာပိနာမရှိရင်ပါဘူးထိုင်တာကြည့်တာလည်းရှုရတော့မယ်ဆိုရင်လည်းထိုင်နေကြည့်ရထိုင်နေလို့ကိုယ်ထဲမှာလိုက်ကိုကြီးကိုလုံးသိမ့်ကြုံပြီးတော့အထူးအချင်းတော့တောင်းနေနေတဲ့နေရာတွေကသင်ကြားမှာပါပဲထိုင်နေမှလိုက်နော်ဒီနေရာကကြည့်ရမှလိုက်အဲလေရဘက်ကကြည့်လားထိုင်နေကြည့်ရနဘဘက်ကကြည့်ရအဲဒီအရင်အများကြီးပါလေကိုယ်ထဲမှာပြောင်းရွှေ့ပြီးတော့မျိုးမှတ်နိုင်တယ်အဲ၄ခုလောက်မှသင်လည်းမှတ်နိုင်တယ် ဒီကူလာမှာကျင်လာမနိုင်တဲ့ကိုလိုရှိတယ်လို့နိုင်လာတဲ့ခါကျကာလစိတ်ကစိတ်ကြမှာလာတဲ့ခါလူရှိတယ်မှတော့ရအဲတော့စိတ်ကြမှာနေပြီတဲ့ဒီပြိဿကြီးအားလုံးစိတ်ကြမှာနေပြီအလိုရှိရဘူးနှလုံးသွင်းနိုင်နေပြီကျွနိုင်နေပြီကာလစိတ်ဓာတ်ဖြစ်တော့မုရုစိတ်ဓာတ်နုညံသောစိတ်ရှိတယ်နုညံသောစိတ်ရှိလို့ပဲကာလစိတ်ဓာတ်ဖြစ်တာ ကျွေးကျွေးများနုနုညံ့ညံ့ဖြစ်တဲ့ခါကာလကြလို့ရှိရင်ကိုလိုရှိတဲ့ကျွေးရည်များလုံးလို့ရတယ်နုနုညံ့ညံ့မဖြစ်သေးရင်လုံးလို့မရဘူးဆားနေလို့ရှိရင်လုံးလို့မရဘူးကျိုးပဲကုန်မယ်အဲကျွေးနန်းကြီးတို့ဘာလို့နန်းကြီးတွေဘာတွေလုံးအသေးမွားလေးတွေအလှလေးတွေလုံးကျွေးရည်ရအဲကျွေးနုညံ့နေတဲ့ခါမှာလုံးလို့ရကာလစိတ်ဓာတ်ပြင်းရင်စိတ်ခါကြမ်းလို့ရှိရင်စိတ်ကနုညံ့နေပြီ အဲကျွေးညဉ့်ညနေရင်ဖြင့်အလိုကြည့်ရလုံနိုင်တယ်လို့ပဲအဲကံကကံကဒါပဲအလိုကြည့်ရဖိုင်ဖိုင်တိုင်းလူကြည့်ရပြီလို့ရတယ်ဘုဒ္ဓတာစိတ်ဓာတ်တက်ကြွသောစိတ်ရှိနေတယ်တက်တက်ကြွတဲ့ဖြစ်နေပြီးသိကြရတာခါတယ်ဘာမှဘာမှနဲ့တက်တက်ကြွတာဖြစ် သံသံတိကြဖြစ်နေတော့ပတာနာစိတ်ဓာတ်ကြည်နေသောစိတ်ရှိနေပြီဒီစိတ်ကယုံမှမှုတွေမဝင်တော့ဘူးတဲ့အဲ့ဒါသက္ကတာကြီးအဲသူကနေဒီစားရဒီစားရဆင်းရပါတယ်ကာမစိတ်ဓာတ်ဖြင့်ကာမရာဂကာမိသနာခြင်းလာကိုကြားရဲဘုရုစိတ်ဓာတ်ဖြင့်ဇဝရဒေါသခြင်းလာကြားရဲဝိနိဝရဏစိတ်ဓာတ်ဖြင့်သီနာမိတာဒီဝရဏခြင်းလာကြားရဲအဲဥဒေကစိတ်ဓာတ်ဆက်ကြွတဲ့စိတ်ရှိတယ်ဆိုလို့ဖြင့် ဥပ္ပစ္စရပုဂ္ဂုစရပြင်းနေတာပါကြားတယ်ပတနာစိတ်ဓာတ်ညိုတဲ့စိတ်ယုံကြည်တဲ့စိတ်တွေဖြစ်နေပြီဆိုတော့ကျန်ဝိသိကိစ္စပြင်းနေတာကြားဟုတ်တယ်အသာပြဟောတဲ့ကြားတွေအကုန်လုံးပုံပြယုံနေပြီဆိုတော့ဝိသိကိစ္စပြင်းနေတာပေါ့ဘုံမဟုတ်ပါမလားဝိသိကိစ္စတွေပြင်းနေလို့ရှင်နေတယ်ဒါပတနာစိတ်ဓာတ်နဲ့ပတနာစိတ်ဓာတ်ပြည့်တော့ ဝိသေသာတွေလည်းကျင်းနေပြီဘာမှမအားပါဘူးအဲဒီတော့နိဝရဏကင်းတဲ့အခါကာလမြတ်စွာဘုရားသစ္စာလေးပါးတရားဟောတယ်သစ္စာလေးပါးတရားဟောပြီးဒုက္ခ မူရနိရောဓမေဃသံမုခတိတာဒေနာဆိုတာအဲ့ဒါသစ္စာလေးပါးဆိုတာသစ္စာလေးပါးသံမုခတိတာဒေနာဟောရမူအဲ့ဒီလိုကြည့်အောင်ခြေကံကလေးကမင်းကရှိတယ်အမင်းကသိန်းနဲ့တောင်းတော့လူတို့နဲ့မိမိသားရမင်း မြတ်စွာဘုရားကရောက်သွားတဲ့အခါကာလကျတော့မြတ်စွာဘုရားရဟန်းတစ်ထောင်သူရဟန်းနဲ့တပါးရှိတယ်ရဟန်းတစ်ထောင်သူရဟန်းလည်းကြားတယ်မဟုတ်ဘူးသူတို့ကြည့်နေတဲ့ရသေးရပြင်းလာဘုရဝေလာတော့မှအဲမိပူဇော်ပြီးတော့နေတဲ့ရသေးတွေတဲ့ရသေးတွေဘုရဝေလာဆရာကြီးနဲ့လည်းဘာဥပဒိတွေပေါ့အဲရသေးတွေပြင်းအဲဒီပြင်းတဲ့သူကယမသာပြရှိဘုရဝေလာ ဆရာကြီးသာမြတ်စွာဘုရားကဝင်ပြီးတော့အဲရှင်သုံးသလားသုံးမဥဝေလာဆရာကြီးကမြတ်စွာဘုရားကဒီသာမြတ်ရှင်သုံးသလားအဲဒီတော့ဝိသေကိစ္စကြောင့်မမှုဖြစ်တယ်အဲဒီခါလာမြတ်စွာဘုရားဥဝေလာသာတပါးကိုမေးဥဝေလာ။နေရာရှိတော့မိမှုဆိုတဲ့ခြင်းကိုရှင်းတယ်ဒီလိုတွေသုံးပါးလိုရတယ်။ဘာကြောင့်အပြစ်အားဖြင့်စွန့်ပြီးတော့ အခုတော့နေရာကျင်လုံးမလဲမိတဲ့ခန္ဓာလာမှာသူကဒီမှုဇော်ခြင်းနဲ့ဆိုတာဟာရူပပရဒါနရာသာအစရှိတဲ့ဘာမလို့အဲဒီကျိုးတွေကိုရတယ်ဆိုပြီးတော့ဟောတာလားတဲ့အခုတော့အရိယသာကြီးလားအမြင့်ကြီးတွေပဲသစ္စာဝန်ကြီးတဲ့တရားတွေပဲတော့သိပြီးတော့ဆွန့်လိုက်ပါလေဆွန့်ပြီးတော့ မြတ်စွာဘုရားတရားတွေပါလို့ကြောင်းမခံဘူးမြတ်စွာဘုရားကြီးကပြီးတိုက်ပြီးခိုးပြီးတော့မြတ်စွာဘုရားကဘုရားပါဘုရားဆိုပြီးတော့ကတပည့်ပါဘုရားတဲ့ကြောက်ထားတာအဲဒီတော့ကြောက်ထားပြီးတော့ကောင်းတယ်ခုနပြန်တက်လိုက်ပြီးဟိုဒီအာပြီးတော့ရှင်ရောဒီလိုမှမတော့မပြနိုင်ဘူးဘာမှမကြွနိုင်ဘူးဒီဒီကဒီလိုကအခါမှလည်းမပြဘူးဆရာလည်းမပြနိုင်ဘူးဒီလိုကဘုရားသာရတာကျင့်မှတူ ဒီတော့အထူးကြီးရလာတယ်ဆိုတော့ပြီးအောင်လို့သူကကောင်းတယ်ညာပြီးတော့ဆက်ပြတယ်အာရသာရိယတာတခါကြီးဆင်းလာပြီးတော့ရောလိုက်နောက်တစ်ခါဆက်လိုက်အံတက်ပြရအံနဲ့ပြရအံလုံးနဲ့အံနဲ့ပြရအံနဲ့လို့ဘယ်နဲ့လဲပါအခုကလာတော့ဘယ်လိုပါလဲအတိုင်းကြီးပြောရအဲအံနဲ့ဆိုတော့ထားမယ်လို့ဆိုရင်နားလည်တာပေါ့အဲအံနဲ့လည်းပြော သန်း90ဆင့်တယ်အောင်9ကျင်းတယ်နဲ့ကောင်းတယ်တက်ပြီးတော့ဆက်ဆိုအခုဒီလည်းမျိုးပြတယ်ပြပြီးတော့မှဆက်ဆိုပြတာဆက်ဆိုရဲ့ခြေတော်ရင်းမှာဥတိုက်ပြီးတော့ဆက်ဆိုပြဆရာပါပြတယ်ဒီတော့ကသတိပါပြအဲ့တော့ကြောက်တယ်တဲ့ကြောက်တော့မှဒီရမှာပန်ပြပြင်းသွားတယ်ဆက်ဆိုပြတယ်အလေးကြီးအဲဒီတော့အလေးပြုအောင်လို့ပဲကျူးတာဒီလေးတွေကိုသွားချွတ်ရတာအဲ့ဒါကတိုင်းဆိုလို့ရှိရင် ဘုရားတစ်ပါးနဲ့သွားဟောရင်ဒီပြိဿတွေကဘယ်တော့ရှိဝင်လာမှာမဟုတ်ဘူးအခုတော့ဒီလိုကအမှန်တင်ကြားတဲ့အဲ့ဒီအဲ့ဒီခါတုန်းကဆိုလို့ရှိရင်အဲ့ဒီရေသေးကြီးကဘုရားတဆူနေရာချင်းသူဘိုးဝင်ကြတာလေနာလည်းပဲဘုံကိုကြည့်နေတာလေဘုရားလည်းနေတာတော့မဟုတ်ဘူးသူရနေမြနေတာပေါ့သူရနေမြနေတာအဲ့ဒီရေသေးကြီးနဲ့တကွာဒီပြိဿတွေက ရသော်ဘုရားကနိဒာနဲ့ဆိုတော့ရသော်ဘုရားနာမည်မြင့်မြတ်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်များပဲလို့ဆိုတာလို့အဲဒီမှာညွှန်တာကိုရေဒီကြီးကပြေတော့တခါမှဒီလိုကောင်းတယ်ပြန်မပြဘူးသူကောင်းတယ်ပြန်ပြနိုင်တယ်ရသော်ဘုရားဒီအာလို့ပြန်ပြနိုင်တယ်ဆိုတော့ရသော်ဘုရားမှာအမှန်တန်ပုံရက်ပြီးကျက်သွားတာပြ အဲ့ဒါနဲ့လူပရိသတ်ကစောစောကလည်းသက်သာပြအမှန်ကြီးညိုနေကြီးညိုနေတော့ခုပြောတဲ့အစဉ်တိုင်းသောတရားစကားတွေကြောက်ပြီးတော့ဟောလိုက်တော့သူတို့စိတ်တွေကကာလစိတ်ကြရမာရစိတ်ရှိနေပြီတဲ့မူလို့စိတ်ကြစိတ်ဟာနှုံညနေပြီလို့ရှိတာဆွဲနိုင်တယ်လို့ရှိတာနှလုံးသွင်းနိုင်ပြီဝိညာဉ်ဝရဏစိတ်ကနိဝရဏရှင်းနေပြီဟုတ်တယ်ကစိတ်ကြတက်ကြွနေပြီ ပဒါနာစိတ်ဓာတ်အဲယုံကြည်တတ်ဝင်နေပြီယုံမှားခြင်းမရှိတော့ဘူးဆရာအများဆုံးပဲအတော်များဆုံးပဲအင်းသက်ဝင်အဲ့ဒီခါကာလမှာဆရာဆရာဗာမုက္ခတိကသစ္စာလေးပါးတရားဟောတယ်တဲ့အဲဒုက္ခသစ္စာတရားအဲဒုက္ခသစ္စာတရားဘယ်လိုဟောတော့ ဓမ္မစရာပုဒနာသမစရိမှာသာတိတိဒုက္ခသရာတိဒုက္ခမရဏမိဒုက္ခအစရှိနေဟောတာဒါကြောင့်သတုတ္တဇသုတ်တွေမှာလည်းအဲ့ဒီနည်းတိုင်းမှာလည်းနည်းနည်းတော့ကွဲတယ်အဲဓမ္မစရာပုဒနာဒုက္ခဒုက္ခနည်းနည်းမူရတဲ့ကွဲတယ်မှသူရတော့ဘုန်းကြီးကနာတော့ဒီလိုပြည့်နေတယ်ဆင်ပါလေဘာလို့တော့ဆရာတက္ကရာဆရာကြီးကွဲတဲ့အကြောင်းကိုကြားရဘူးဘုရားနေမှာပါပဲဆရာပြတာကဟောတာနဲ့နောက်ဟောတာနဲ့ မသာပြောတာလည်းဒီလိုဖြစ်နေကြတယ်ဗျာဒီသစ္စာဒေသနာတွေအတိုင်းနဲ့အပြည့်စုံမဲ့လို့ဒီလိုပဲဘုရားကဟောကြားဒါမှမဟုတ်ခုမြတ်ကြီးသာဝင်ကြီးမှာဒီသစ္စာဒေသနာတွေနဲ့လည်းကိုယ်ပြီးတော့နေတာရှိပါတယ်အဲ့ဒါနဲ့သာရတတ်သူလည်းဒီသားနဲ့အဲ့ဒါကွဲပြားလေးထုတ်ပြတာဒီကြီးကမပြားတဲ့ဘောင်ပဲသင်ကကွဲတယ်မပြောတော့ အဲဒါဆရာများလည်းတက်ကမကွဲသေးလို့ဒီမှာကြားတယ်အဲဒီကြားကြားကြားကြားလည်းတော့နောက်ကြအဲဒါတွေကသာသနာနှစ်ပေါင်း150အတွင်းမှာအဲဒါ150ကျော်မှလည်းရတယ်ရတယ်ဖြစ်တယ်မောရဝဒယူတာကနောက်မှအဲ့ဒါရတယ်ခုမှပြောပြီးတာမာရဒတိကာရီဆိုတာကတော့မြေပေါင်း1000လောက်ကဆိုတော့နှုံးလေးနဲ့1000လောက်က အဲလောက်ကမှဖြစ်လာအခုတော့လည်းနောက်ကျပါတယ်အဲတော့အဲဒီသုတ္တဇာဒေသနာတွေတိုင်းဒါရီဒုက္ခသရာဒုက္ခမရဏဒုက္ခဘောဂပိယဝဒုက္ခဒေါမနတဥပါယကဒုက္ခအပိယတံယောဂဒုက္ခပိယဝိယောဂဒုက္ခယံပိဿာနာလပတိတံဒုက္ခဆိုတဲ့ဒုက္ခ

ဒုက္ခဒုက္ခနဲ့တော်ရဟောတော်မူ၏တဲ့ဘဝသိရှိရတဲ့ဆင်းရဲပဲဘာမှသိချင်ကောင်းဘူးဒီဘဝမျိုးကသိရသိရကိုရကိုရတာလည်းမကောင်းဘူးသိရတာလည်းမကောင်းဘူးသောကဆွေးကြည့်ကြရတာမကောင်းဘူးပရိဒီဝမကြည့်ရတာမကောင်းဘူးဒုက္ခကိုကိုဆင်းရဲမျိုးတွေညောင်းညာပင်မနာကျင်တဲ့အချက်အလက်ဆင်းရဲလိုလိုကြည့်ရဆင်းရဲကြည့်တဲ့သူက မိစေလို့အားရဆင်းရဲတဲ့ဒီကိုဆင်းရဲတယ်မကောင်းဘူးဆင်းရဲတယ်အဲဒေါမနတာနှလုံးမသာခြင်းအလုံးကြီးရတဲ့နေရာဝင်နေတဲ့ခါကလားအဲညာတိယတနာဘောဂတိယတနာရောဂတိယတနာစသည်ယတနာတရားတွေနေတဲ့ခါကလားမှာဒီနှလုံးမသာခြင်းပြရတယ်လည်းမကောင်းသောတာပိယဒုက္ခသောမနာကဥပါယက သိကျင်းစာပူပါရတာလည်းမကောင်းဘူးပြင်မပြရတယ်ကျင်းတော့တော်တော်ကောင်းတယ်ပြင်မရအဲ့ဒါလည်းမကောင်းဘူးကိုလိုရှိတာတွေမရဝိညာဉ်မဲနဲ့ကိုရမလားခြင်းမဲနဲ့နာရမသိခြင်းမဲနဲ့ပြရကိုလိုရှိတာတွေမရကိုလိုရှိတိုင်းမဖြစ်ဒါလည်းဆင်းရဲပဲအပိယိတံပြောကဒုက္ခအဲစိမနိတရအလုံးပြည့်တဲ့ ပုဂ္ဂိုလ်အာယုံဝတ္ထုတွေနဲ့တွေ့ဆုံးပြီးတော့ညတာလည်းမကောင်းဘူးအဲကြည့်ရတဲ့နှစ်ရတဲ့အလိုကြည့်ရတဲ့ပုဂ္ဂိုလ်အာယုံဝတ္ထုတွေနဲ့ကိုယ်ကျွန်းခွက်ပါတာလည်းမကောင်းဘူးလူကြည့်ရတဲ့အရာဝတ္ထုတွေမိမိလူကြည့်တဲ့မရတာလည်းမကောင်းဘူးရှင်ယောအာယုံပြောလို့ရှိရင်ဗန်ခိတ်ရှင်နာမြုပ်ပါလာတဲ့ခန္ဓာဒုက္ခရှင်ယောအာယုံ သစ္စာ၅ပါးကုန်သောဥပါဒณะခန္ဓာဥပါဒณะခန္ဓာတို့သည်ဒုက္ခဆင်းရဲတယ်ဥပါဒณะခန္ဓာပြုတာငြဲတဲ့နေသမ်းတာတဲ့နေကောင်းတဲ့နေပုဂ္ဂိုလ်သတ္တဝါနေရာနဲ့ဆွဲလာနိုင်တဲ့တရားတွေတဲ့မြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်နေတဲ့တရားတွေပါပဲဥပါဒณะခန္ဓာတရားတွေအဲ့ဒါတွေလည်းဆင်းရဲတယ်ဘာကြောင့်ဆင်းရဲလဲဖြစ်ပြီးပြည့်နေလို့ပဲဆင်းရဲတာပဲ ဟိုဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်ဒါတွေရှိအောင်ရှင်းရတာပဲဉာဏ်ကြတဲ့ဘာကြောင့်ပါအဲသူကျင်တဲ့တရားတွေတဲ့ဒါတွေမကောင်းတဲ့တရားတွေဒီဌာန၅ပါးတရားတွေကိုမြည်ပြုပြီးတော့ဘဝသိရှိရတယ်ဥရတယ်ဒါဌာန၅ပါးနဲ့နှုတ်ပြီးဘဝသိတဲ့ပြည့်ကြတယ်အရေးကြတယ်ဆိုလို့ဌာန၅ပါးနဲ့ကြားတာပဲပရိသန်ပြုတာလည်းပဲဌာန၅ပါးပဲဒီလိုလိုနွားဆွေးဝက်တွေပြက်တို့ပိုးကောင်းတော့ ဘဝတွေရှိရတယ်ဆိုတာခန္ဓာ၅ပါးနဲ့ရှိရတာခန္ဓာ၅ပါးမရှိမပြည့်နိုင်ဘူးဒီဓာတ်တွေသိပြီးသိရနေတဲ့သာဒီခန္ဓာ၅ပါးပဲလူရတဲ့ပုံရောက်ပြီးသိရတာလည်းခန္ဓာ၅ပါးပဲလူပြည့်ပြီးတော့ပူရတယ်နားရတယ်သိရတယ်သာဒီခန္ဓာ၅ပါးပဲဒါတော့ဒီမျိုးပါပြန်ခန္ဓာ၅ပါးသိရတယ်လို့ပြောတယ်အဲဒီတော့ခန္ဓာ၅ပါးနဲ့ကာယကြံပြီးဘုံဘုံနဲ့ခန္ဓာ၅ပါးကာယနေတာ ကိုယ်တဏှာရှိတဲ့ယုံနာတွေအကောင်းနေလို့ဆိုပြီးသာယာနေတာအမြဲတည်းနေတယ်ဆင်းရဲငြိမ်းသာရှိနေတယ်အခုဒီနေတဲ့အခုဒီနေတဲ့ယုံနာနေပင်နဲ့နောက်လည်းရှိနေဦးမှာပဲငါတယောက်တည်းပဲဆိုပြီးတော့ဘုဂဝတ္တရာနေရာချင်းနဲ့ဆွဲလိုက်အဲဒီလိုဆွဲလိုက်နေတယ်ဒီရဆွဲလိုက်နေတော့သာယာနေတာအဲဒီအဲ့ဒါတွေကပြည့်ပြည့်နဲ့ဒုက္ခတွေပဲဆင်းရဲတွေပဲဟောလိုက်လို့ပြန်သာယာပြန်ပြီးဆင်းရဲဆင်းရဲ

ရောက်ပြီးပြီးတော့သွားတဲ့တရားကမေတ္တာသစ္စာအရှင်နဲ့သစ္စာကသမာဓိသမာသင်္ကပ္ပသမာဝဇ္ဇသမာကမ္မနာသမာဝဝိပသမာဝယမသမာတိသမာသမာဓိနဲ့နေပြပါတရားအဲဒီမနေပြပါတရားအဖြစ်အောင်ဘယ်လိုအားထုတ်ရမလဲဆိုလို့ရှိရင်ဝိပဿနာနဲ့နဲ့ပြောပါမယ်အဲဒီလိုနဲ့ရှင်းနေတယ်ဘာကြောင့်ပါဖြစ်တိုင်းဖြစ်တိုင်းယုံနာနေကိုရှုရရှုတော့ကိုရှုနိုင်အောင်လို့အာထုတ်တာသမာဝါယမမှတ်ရတာကသမာဓိ အကျဉ်းမိတဲ့အာယုန်ဒီကြီးသားကသမာသမာဓိမှတိုင်းမှတိုင်းသမာဓိနဲ့ဉာဏ်ဆုံးပါခြင်းဉာဏ်မှရင်မြင်တဲ့အာယုန်မှတ်မိအောင်မှတ်ရအောင်ကျင့်ရဆိုင်ကြရတယ်ကျင့်ရတယ်လည်းပဲမပြုရတာမှရင်လည်းဒီတိုင်းနဲ့နာမမှသာသီတာမှသုတိတာမှဝိလာမှသံနာမှဆိုင်နာမှသာတာမှသွားတာမှအောင်းတာပင်နာမှတရားမှမကျင့်ရဆိုင်ကြရတယ်ကျင့်ရမဆိုင်ပဲနဲ့အမတ်တတိနဲ့မှတ်ရတာလည်းမပြုဘူး အဲဒါသမဝါယမနဲ့ညာဆက်တိုင်းမှလည်းပါတယ်မှတ်ရတာသမသတိရတယ်ပါတယ်အဲမှတ်မိတဲ့ခါကလားမှတ်မိတဲ့အာယုံမှာသိကြည့်ကြည့်ရဲ့မြင်တဲ့ဆိုမြင်တဲ့အာယုံမှာဒီကံမြောက်ကြားတဲ့ကြားတဲ့အာယုံမှာဒီကံမြောက်ဘူးဒီလာသနာထိုင်တာတော့သောတာလာတာအဲ့ဒါနဲ့ဒီလိုပဲအောင်းနေပြီနေမှရင်လည်းမှတ်ရအာယုံမှာကြီးနေတယ်ဒီအောင်လို့ပဲမှတ်တယ်အဲ့ဒါသမသမကြီးသမကြီးမညာတော့ပါအဲ့တော့မှတ်တော့မှတ်တိုင်းမှတိုင်းဟာသာတော့ သဘောတရားများပဲပြီးပါတယ်ဒါပေမဲ့မဟာသာသင်ကြတယ်ခုနပြောတဲ့ကာလစိတ်ဓာတ်ကြီးပြလာမှညိုရဏကြီးကျင်းမှမှားရတဲ့အာယုန်နဲ့မသိကြီးမိုင်းချပြီးတော့ပြီးတယ်မှားတဲ့အာယုန်သဘောလေးအာရာသာကြီးနဲ့ဥပစာမှာဒီလိုဘောလေးအကြတယ်အောင်နေပိန်နေမှလို့ရှိရင်တောင်းနေတဲ့သဘောလှုပ်ရှားတဲ့သဘောလေးဒါပဲ ဒီမှာတည်တဲ့စိတ်ကလေးအာယုံရောက်သွားတဲ့သဘောနဲ့လားအဲ့ဒါလေးပိုင်းခြားကြတာဒီဒါသမာဓိမြင့်မြင့်တော့အသိဉာဏ်ကြီးအဲ့ဒါလာတော့ဖြစ်ပြီးဖြစ်သွားတော့အိဋ္ဌဒုက္ခအနတ္တဆိုတဲ့သဘောတွေသိအဲ့ဒါအမှားတည်းကသမာဓိကြီးမှတိုင်းမှတိုင်းအမှားတည်းကြီးတယ်ဆရာတော်အပြီးဘုံဟိုရဲ့တတ်သွားရဲ့ကြားရဲ့မိမ့်မဆုံးမုံဒီအာရုံတဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေက အောင်းတဲ့ပညာမှကိုယ့်ရဲ့သံဃာမှာပညာတွေပဲဒီလိုပြောတယ်ပညာတွေဘာတော့ဘာတော့ပညာတွေလုံးဝမရှိဘူးသာသာသနာ့သမာဓိညာညင်လာတဲ့အခါကျတော့အဲ့ဒီပညာတွေမပါတော့ဘူးဗရမသဘောလေးကြီးတယ်သဘောတရားကြီးတယ်ဘုံလုံးသဘောတရားကြီးတယ်အဖြစ်ပြနေတဲ့သဘောတရားကြီးတယ်ဒီကရကနာတာကြီးအဲ့ဒီတော့အမှန်တည်းသိအောင်လို့သိညွတ်ပေးရတော့သမာဓိနာပါကလည်းမတိုင်းမှလည်းပါဝင်တယ်သမာဓိသမာဓိနာပါဉာဏ်နဲ့ဉာဏ်ပါ အဲဒါအားလုံးသမာဓိနဲ့ညာသုံးပါးဉာဏ်နဲ့ညာနှစ်ပါးပေါင်း၅ပါးရှိအဲဒီမဲ့ငါးပါးဒီတိုင်းဒီတိုင်းဟာသမဝါစာ မိစ္ဆာဝါစာဆန့်ကျင်တဲ့သမဝါစာကိစ္စတွေပြီးတာပဲမိစ္ဆာကမ္မတိုင်းဆန့်ကျင်တဲ့သမကမ္မတိုင်းကိစ္စတွေပြီးတာပဲမိစ္ဆာအာဇီဝဆန့်ကျင်တဲ့သမာဇီဝကိစ္စတွေပြီးတာပဲအဲသောသောကလည်းဒီလားဆောက်ပြီးသားလို့လည်းပဲပြီးရဲ့ဒီရင်ဒီရင်လည်းပဲအဲဒီအဲဒီ ဒီလမ်းမဲ့ရင်ကိစ္စကြီးမကျွမ်းမမမီလို့ရှိရင်မကျွမ်းမမီတဲ့အာယုံကြောင့်ပြီးတော့မိစ္ဆာဝါစာမတော်မတင်တဲ့စကားပြောမိတာလည်းဖြစ်နိုင်တယ်မိစ္ဆာကာမန္တမတော်မတင်တဲ့မှုရှိမိတာလည်းဖြစ်နိုင်တယ်မိစ္ဆာအာဇီဝမတရားပြင်တော်မှုလည်းဖြစ်နိုင်တယ်အဲအခုလောကမှာလူတွေ ဒီစရိုက်ဒုဝဇီဝနဲ့ပြုနေတာအဲ့ဒီဉာဏ်ကြရတဲ့လူတွေရက်ရှိတဲ့တရားနဲ့အမှန်တိုင်းပြီးတော့မသိတာတွေစပြီးတော့ဘာပူရကိုရအဲဒီရကိုရဒီကိုရစသည်ဖြင့်သူကြည့်ကြရတာဒီတိုင်းဒီတိုင်းလာမှပြီးတော့သိနေတဲ့နိစ္စရိဝန္ဒတာတွေအမြဲတင်နေလို့ရှိရင်အဲမှာသူစိတ်ကြည့်ကြည့်မလဲဒါကြလည်းမျိုးကိုကြလည်းမျိုးသက်သက်တက်နေတဲ့စိတ်နဲ့စိတ်နဲ့မပြတ်နိုင်ဘူးအဲဒါလည်းဘုံလုံးငြင်းပါတယ်ဒါကြောင့်မတိုင်းမတိုင်းက အဲဒီလမဲ့ခင်သုံးပါးကလည်းပါဝင်ပြီးပြီနေခဏမာယုမဲ့ခင်ဉာဏ်မဲ့ခင်၅ပါးနဲ့ဒီလမဲ့ခင်သုံးပါးထည့်လိုက်တယ်မဲ့ခင်ရှိပါပဲအဲဒါမေရပစ္စာတဲ့ဝိပဿနာရှိနေတဲ့ဝိပဿနာမဲ့ဘုရားဘာသာမဲ့ခေါ်တယ်အဲဒီဝိပဿနာမဲ့ကဉာဏ်ပြည့်စုံတဲ့အခါကာလကျတော့အရိယာမဲ့ရောက်ပြီးတော့နိဗ္ဗာန်ကိုမြင်မောပြီးသွားတယ်အဲ အရိယာမဲ့ပြီးကိုရောက်ပြီးတော့သွားတယ်အဲဒီဒုက္ခသမှုရမျောရမဲရဆိုတဲ့ဥစ္စာတွေပါတယ်မြတ်စွာဘုရားဟောကြီးနဲ့အဲဒုက္ခသစ္စာသမှုရသစ္စာမျောရသစ္စာမဲရဆိုတာဘယ်တော့ပြောနေတော့နားလည်မသိမလွယ်ဘူးပေါ့ဒီသနာမှုတို့အရင်ဆုံးမိထားတာဟိုမှာဟောတော့ကတော့ဒုက္ခသစ္စာတရားတွေလည်းမြတ်စွာဘုရားအဲဒီပရိသနားလည်လောက်ခွဲပြီးတော့ဟောမှာပါပဲဒီရသစ္စာဖြစ်ပုံနဲ့ဟောရမှာဘုရားတို့ ခေါ်တာလည်းကြီးလို့တော့တော်တော်ကြီးလို့ပါပါညောရသစ္စာကြောင်းလည်းပဲနားလည်ဝဲရမှာမေတ္တာသစ္စာဖြစ်ပုံလည်းပဲရှိပုံနဲ့တကွအဲ့ဒါတွေကဟောမှာပါပဲဟောပဲနဲ့တော့ပြီးကိုဖြတ်ပါတယ်အဲ့ဒါဟောလိုက်တော့ဉာဏ်နာတဲ့ပုဂ္ဂိုလ်ကဟောသာရခံကြမ်းတဲ့စိတ်ဉာဏ်နဲ့စိတ်နိဝရဏတင်းတဲ့စိတ်ဖြစ်သွားတဲ့စိတ်ဉာဏ်တဲ့စိတ်ကြီးရှင်းတယ်မြတ်စွာဘုရားဟောတဲ့အတိုင်းပဲလိုက်လိုက်ရင်နှလုံးသွင်း ုဒိုက်တာမှာလည်းအဲသမာဝါယမသမာဓိသမာသမာဓိရှိအောင်ဒီတိုင်းဒီတိုင်းတော့ယုံနာနေစုမမိအောင်တောင်းရဆိုင်ပြေးအဲစုမမိတော့ကိုစုမတဲ့စုမတဲ့သမာဓိသမာသင်္ကပ္ပါတွေဖြစ်ယုံနာနိစ္စဒုက္ခအနတ္တတွေပိုင်းခြားပြီးတော့ဒီအဲဒီနာမည်နဲ့သုံးပါးလည်းပါဝင်ပြီးပြီပါသံဃာတရားတရားဟောနေနဲ့ဒီလိုသာနာမှာဘာတွေဖြစ်မလဲဆိုဒီလိုက်တာမှာ မြတ်စွာဘုရားတရားကြားနာပြီးတော့ဝါမျက်ဝါသာနဲ့ပီတိကိုရှင်းနေမှာပေါ့အဲဒီပီတိကိုဝါမြောက်တယ်ဝါမြောက်တယ်ပြီးတယ်ဝါမြောက်တာလည်းဆက်လက်ဆက်သွားတယ်ဝါမြောက်တာလည်းဆက်သွားတယ်ဒီပြန်တဲ့တရားတွေပဲအနိစ္စတရားတွေပဲဒီဒီပြင်းတဲ့ဒုက္ခတရားတွေပဲဒီဘဝတဲ့ဒီပြန်တဲ့အနတ္တတရားတွေပဲလူသိနေတာပေါ့အခုဒီတိသာနည်းရတဲ့သိမှတ်ထားတဲ့ပုဂ္ဂိုလ်တွေလည်းဝါမြောက်ဝါသာသိတဲ့ခါအတိုင်းကျူးလို့ရှိနေတယ် သူဒီကျတာသူဒီကျတာအနိစ္စဒုက္ခအနတ္တကိုသိနိုင်ပါတယ်။ရောက်နေလို့ရှိရင်ဝိပဿနာဉာဏ်ရင်းတာပြီးအာနမေဖို့လည်းရောက်နိုင်တယ်။အဲဒါတွေကဆရာတော်ပြတာပါလေ။သမပိတော်ကဒီတဲ့ဝါမျက်ချင်းဒီကြည့်လို့သမပိတော်အဲဆရာတော်ဝေရတော်ပုံသွားပြီးပြက်သွားပြီးသမပိတော်သုံးလိုက်အာဒ္ဒဘာဘူးနာအာဒ္ဒဘုရားရောက်နိုင်ပြီ။သာသနာ့ရာပြ အဲဒါကြောင့်အဲဒီတရားကိုဟောတဲ့အခါကာလနာရင်နာရင်နဲ့သိန်း2000သောပရိသတ်တွေကမိသားရမင်းကြီးနဲ့ကသိန်း1000သောပရိသတ်တွေဟာပရိသတ်တွေမှာတရားမျက်စိဖြစ်ပါတယ်တဲ့ဝိရဇာဝိဇမနာဒီသင်တဲ့ ဓမ္မစက်ကိုဥဒပါဒတရားမြစ်ဖြစ်ပေါ်တယ်။ဘာများလို့လဲဆိုတော့သင်ကျဲနေတဲ့မြင်ကျင်းရှိတဲ့ဝန်များသိဆိုးလိုက်ရင်တွဲသွားတယ်လို့ပဲအဲဒီဒီနော်ဒီပြင်းနဲ့အဝတ်ကိုသိရင်တော့အဲ့ဒါကိုလိုကြည့်တဲ့အတွေ့အကြုံမတွဲနိုင်ဘူး။အဲဒီဒီရတော့ဝါတော့ ကိုယ်ကလည်းပြောနေတယ်မဲရတယ်ဆိုကြတယ်သူကသားတယ်မဲလားအဲသင်ကျနေတဲ့ဘုကိုဆိုးလိုက်လို့ရှိရင်တော့သိရတယ်ခါလဲဆိုးရအဲ့ဒါလိုပဲမြတ်စွာဘုရားကာမပန္တိယဒေသနာသစ္စာလေးပါးကြီးဟောလိုက်တဲ့ခါကလားသသိန်းတောင်းတဲ့ကသသိန်းတောင်းတော့လူလူပရိသတ်မှာအမသက်ခုတရားမျက်စိဖြစ်တယ်တရားကိုမြင်တဲ့မျက်စိဖြစ်တယ် ယ်နဲ့ပြည့်စုံလို့ဉာဏ်နဲ့ဖြစ်သမှုရဓမ္မသာဝန္တနိရောဓဓမ္မဒီဉာဏ်နဲ့ဖြစ်သမှုရဓမ္မဖြစ်ခြင်းသဘောရှိသောဉာဏ်နဲ့ပြည့်လုံးသောတရားများသည်သာသာပါအလုံးသောတရားသည်နိရောဓဓမ္မချုပ်ခြင်းသဘောရှိပါသဘောရှိဒီလိုမှာတေကောတရားများရှိတာပါဖြစ်ပေါ်လို့ဒီဖြစ်ခြင်းသဘောရှိတာတွေကဖြစ်တတ်တဲ့တရားတွေဖြစ်တဲ့တရားတွေဆိုတော့များသုံးသွားတာကြီးလည်းပဲ ဒီကဝိပဿနာရှုတင်ကခါတိုင်းမှလည်းရှုပြီးရှုပြီးရှုပြီးရှုပြီးရှုပြီးရှုရတဲ့ပြည့်တာပြည့်တယ်ဆိုကြောက်သွားတာလေဘောလာကြီးကြောက်တော့ဘောလာကြီးကြောက်လည်းအဲ့ဒါရှုတယ်လို့ခေါ်တာနောက်ဆုံးကြတော့အဲ့ဒီဖြစ်ပြတဲ့တရားတွေတရားတွေလုံးဝသုံးရင်းကျင်းသွားတာပဲတဲ့နိဗ္ဗာန်တရားအဲ့ဒါကြီးရှိတယ်ဒီတဲ့တရားတွေကျင်းကျင်းဒီတဲ့တရားတွေလုံးဝသိသုံးတဲ့နိဗ္ဗာန်ရောက်တာအဲ့ဒါလည်းပဲဒီတဲ့တရားတွေ အဲပြစ်တတ်တဲ့တရားတွေကိုလည်းသုံးရပါတာပဲလို့ပြီးသွားတယ်အဲဓမ္မစက်ကြီးကြီးတွေသောတာပန်ဖြစ်သွားပြီအဲဒီတော့အဲဒီတော့သာနောက်ဥညမညာသာဝိရရင်သုံးမျိုးသောင်းကသိတာတဲ့ဌာနတစ်ဆောင်ရင်းညာသာပြအနိဗ္ဗာန်မှာဝေါ်ညာပြီးတော့ သင်သုံးနေကြဘူးဒီသာရမင်းနဲ့ကွာမင်းပရိသတ်ကြီးကလူပရိသတ်ကြီးအာရံသိန်းတောင်းတော့ဘူးအဲရနာနေကြဘူးနတ်သားကြီးတရားဟောနေကြဘူးအဲဒီလိုရမယ်ညိုးပြီးရတယ်ညိုရတဲ့စိတ်ကြီးညိုရင်ညင်ရှိမှလည်းဥပဒနာညာဖြစ်တာပဲဒါကြောင့်ဥပဒနာညာနဲ့ရှင်းနိုင်တဲ့နေရာလူရမယ်ဆိုကြပါလိမ့်မယ် အဲတိုင်ရဆွေးရမယ်အာဟာသတိတော်သုမာရဂုဏတော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်ဥရဝေလာတော်မှာ ဆောင်သောယသိတို့ကိုအေဒီဒိရှိယံဖြစ်ခြင်းဉာဏ်ပြုတော်မူပြီး၍အာရိတ္တဒေသနာတော်ဖြင့်ဉာဏ်သာဖြစ်သောရောက်စေပြီးရင်အာရဇိုမြို့သောကျွတ်ရှိတော်မူလေသည်ရာဇိုမြို့သို့ရောက်၍ အနောက်ဝိညာဉ်၌သတင်းသုံးနေသောအခါသတိသာရမင်းမှုရှိသောသတိနှသောသောပရိသတ်တို့သည်မြတ်စွာဘုရားထံသို့ကျင့်ဆက်၍မြတ်စွာဘုရားဟောကြားတော် မြတ်တော်တို့ကိုသူသည်စွာကျမ်းနာ၍နေကြလေ၏ကိုတို့သူသည်စွာကျမ်းနာနေတော်လူလူပရိသတ်၏မျက်မှောက်၌ရဟန္တာတစ်ထောင်နှင့်တကွာသစ္စာလေးပါးတရားကို ဟောကြားတော်မူသောမြတ်စွာဘုရားကိုဤတော်တို့သည်အာလူသေးစွာလက်အုံမိုး၍ဖြစ်ပေါ်ပါတော်၏ပူဇော်ပါတော်၏မြတ်ဗျာဘုရားတော်ကွယ်တဲ့နဲ့သိတဲ့တောင်းတော့ သူတို့တွေဩတာပတိမေပုညာရောက်တရားတွေရတယ်။ဒါကြီးရောက်တာတရားတွေအကြီးရောက်ဒီကိစ္စကိုပြောတာ။ဒါဆိုကြရလဲအဲဒီပုဂ္ဂိုလ်ရဲ့အလိုအစားတရားတွေပြီးပြီးဟောလိုက်တော့အတိုင်းတွင်းနဲ့တရားတွေရပြီးတော့သွားရ။ညာနဲ့သပေါင်းကတော့အရဏဂုဏလောက်ရှိတယ်လို့ဆိုပါတယ်။အဲဒီမှာ လာရမင်းရဲ့လက်ဆောင်ရည်ရည်ရှိရှိရှိရောပြီးတော့အဲသာသနာ့ဘုံနဲ့ဆက်ပြီးတော့ဆောက်တည်ရတယ်အမှန်တရားကတော့ဘောဓဘာဖြစ်လို့ရှိရင်အရိယာမဲ့ခြင်းနဲ့သာသနာ့ဘုံကြည်တော့ပါမပြတ်တော့ဒါဒိဋ္ဌသရဏဘုံခေါ်တယ်အဲဘုရားသရဏငိဆိုင်ဓမ္မသရဏငိဆိုင်သံဃာသရဏငိဆိုင်တို့ဆိုပြီးတော့ဆောက်တည်လာတော့ဒါဥဒ္ဒသရဏဘုံခေါ်တယ်ဒါပေမဲ့လို့ညာတိကြောင့်ဒီသာရမဏေရ မြတ်စွာဘုရားနဲ့လည်းကတရားတန်ခါတော်ကိုဒီကတဲ့ကြောင့်တောက်သားဒီကံကိုထောက်ကြည့်ပါရဲ။ထောက်ကြည့်ပြီးတော့နောက်တဲ့နေ့နဲ့သုံးသုံးလေးသုံးဆောင်မှုရလဲမင်းပြောက်ပြီးသွားပါရဲ။အဲမင်းရောက်သွားတော့နောက်တဲ့နေ့နဲ့ကြတော့ညသာဗျာအဲဒီရန်ရန်တော်တစ်ထောင်ပြိဿနဲ့ကရာဇဝမြို့ကို ကောင်းကကြွတော့အဲဒီမှာသာသနာကဘုရားကဒီသာသနာကတော့ပါဠိတော်တရားလာတာကတော့အမှုပုဂ္ဂိုလ်ကဆင်းရဲသောတရားစကားဟောတဲ့ဒါနကတာသီလကတာသေကကတာသာမဏအရိနောကတာမြေကြီးမြေအနိတ္တကတာသုတိကတာဒီလိုပြရတာရှိပါတယ် ဇာတကရာမိသားမိသားမှာတော့ကုလူဝေလာသာသနာကြီးတို့ကိုကြောင်းကြည့်ပြီးတော့အာနာရဒဇတ်တို့ဟောတော်မူတယ်လို့ပြောပါမာရဏသတ်ဒီနေ့ဆက်နေပြီးဟောတာလည်းရှင်းတယ်ရှင်းနိုင်ပါရဲ့။အာနာတကာဒီလကတာ မေဃသကသာမနာအာရိနဝကထာမေတ္တမေအာနိဒံကကထာဘုဒ္ဓသာကထာအဲဒီကမှာဓမ္မရာကဆက်သွင်းပြီးတော့ဟောတာလည်းရှင်းတယ်လို့ရှင်းနေတာဆိုတော့ဒီထဲမှာတော့ဝီနီပါဠိစကားတွေမှာတော့အဲဒီစေနာဆင်နေကြည့်ပါမဟာနာရဇတ်အဲဒီကမှာ ဒီနာဆိုဆရာကြီးကတန်ခိုင်ရုံးမရှိနံဘွားမရှိဆိုတာတန်ခိုင်ရုံးမရှိဆိုတာဒီကဟောတယ်အဲဒါတွေကိုသူမင်းကြီးကယုံပြီးတော့သွားတာနောက်တော့ဇမာကြီးကနာရဇမာကြီးကဒီကြီးတွေနဲ့လာပြီးတရားဟောတော့ပြန်ပြီးတော့ဒီမှာရောက်သွားတာလေအဲဒီအသုဘတိလောက်ပြီးဟောတယ်အဲဒီလောက်ပြီးလည်းပဲသူ့ဝင်ကြပြန်မှာကောင်းပါလား ဒါမှလည်းပြောတဲ့ဒီလိုလိုပြောအဲဒီတော့အဲဒီတရားဟောပြီးတဲ့အခါမြတ်စွာဘုရားသွားလာပြီးတရားဟောတဲ့ဘယ်လိုလဲဒီလိုကောင်းတဲ့စာကြီးနဲ့သတင်းကြီးပြန်မောတော့သူရတဲ့ခါနဲ့ဒါကြောင့်မျိုးကမသိရပါဘူးတဲ့ပုဂ္ဂိုလ်ကသွားပြီးတော့ပြီးကြတာလာတလန်တော့ပြည့်ကျက်နေတယ်လို့ဆိုတယ်ဒါတော့ဥယျာဉ်မှာလည်းနေရာမလားဒါဆိုသိတာတွေသိနေသူ့ကိုယ်ကြီးပုံမှာပါ အတူစားဆိုလို့ရှိရင်ဒီလိုသွားတာအဲဒါနောက်တစ်နေ့မနေ့ပြန်လူတွေမကြိုက်ဘူးတဲ့သွားကြတာခါတယ်သွားပြီးပြီးကြတာလေသာသနာကပြောတာအဲဒါမှဆုံးမကြွားတဲ့ခါတောင်မှဒီတိုင်းဆိုလို့ရှိရင်ကြွားပြီးပြည့်နားမကြည့်ဘူးတဲ့ပြိတ်နေတဲ့ဒီကမှာလည်းသက်သာပြဆုံးမကြွားရအောင်လမ်းပွင့်သွားအောင်နိဗ္ဗာန်တော်ကယူလာဘူးဒါမှမဟုတ်နိဗ္ဗာန်တော်သိချင်ကြည့်ရတယ်ဆိုတော့မနာဘူးသင်နဲ့သတ်ပဲသင်နဲ့သတ်ပါရဲ့ ဒီနေ့ဒီနေ့ဆိုတာသစ္စာပြည့်ပြည့်နေပြီးတော့သစ္စာပြည့်ဘုံတော်တွေလည်းပြီးကျပြီးတော့အဲဒီအဲဒီတွေကဒီအားပြလာတဲ့ညာနာတကားအဲညာနာတကားညာနာတကားသမသမညာနာတွေမူညာတဒီသိမွေးတဲ့ညာနာတကားဝိသမုဒ္ဒဣတိရာမဏေညာနာတကားအဲဒီညာနာဆောင်နေတဲ့ကော ရည်ပင်မှုတော်မူပြီးတဲ့ဥဒိတာတွေမှာလွံ့မြောက်တော်မူတဲ့မြတ်စွာဘုရားဒါရုံမျိုးဆွမ်းကြွလာပါပြီ။အဲဒါကြောင့်ဒါကြောင့်ဒါရုံမျိုးဆွမ်းကြွလာပါပြီဒီပါလာကျုပ်ကိုဆွမ်းဆွမ်းကြွလာပါပြီခင်ဗျာ။ဒီလိုဒီလိုသွားမှာမဟုတ်ဘူးဒီဒီကတော့မပေါ့။အဲဒီကနေသွားရဲတယ်ဒီမှာတောင်းနေတောင်းနေရ။ဆွမ်းကြွလာမှုနဲ့ကြောင့်ဒါလည်းပါပါရဲ့။ အဲဒီမှာသတ်တော်ကဒီသာရမင်းနန်းတော်အိမ်တော်ရောက်တဲ့အခါကလာဟောအဲဒီမှာလည်းနဲ့ရောက်ပါတော့ကြာမှလည်းနှုတ်ခံရတော်မူရဲ့နောက်ပါရနေရတဲ့ဒီလိုနေရတဲ့သူတို့ဒီခံရတော်မူကြရဲ့ဒီသာရမင်းကြီးကဒီနေ့နေရတဲ့ဟောညာကသူကဒီနေ့က လူသားပြီးတဲ့ခါကလာနဲ့ဒီသာရမင်းကြီးကစဉ်းစားဆင်ခြင်တယ်အခုဌာနဥပ္ပဆိုတာတဲ့မျိုးနဲ့ဝေးတယ်မျိုးနဲ့ဝေးသာသနာရဲဆိုတော့သုံးတော်ဥတော်ဝေးတယ်ဆိုသုံးတော်ဥတော်ဝေးပြီးတော့သုံးတော်ကဆောက်မှန်ရတယ်ဆိုတော့လည်း ယောဂီဥပ္ပစာလို့ဆိုတော့မန္တလမူရလည်းဖြစ်တော့ဖြစ်နိုင်ပါတယ်ဆိုတော့ဘုရားဝေးတယ်ဒီဘောဝေးတယ်မန္တလဘူးတာမင်ရပုဂ္ဂိုလ်တွေလမ်းလျှောက်သွားတယ်ဆိုရင်တောင်းမယ်တော့သွားကြမယ်လောလောဆိုတော့မလို့တော့ဘူးဟုတ်တယ်ဌာနဥယျာဉ်တော့ဌာနဝိလူဝဥယျာဉ်တော့မင်းကလည်းဝိလူဝဥယျာဉ်အားဖြင့်နည်းနဲ့ညွန့်တယ်လည်းမင်းကဘူးအဝေးလည်းမွေးဘူးသွားလို့လည်းမင်းလည်းဒါနဲ့ဆိုကြရင်တော့ပြင်းတော်လာပဲတဲ့သုံးသိပြီးတော့ ဝေလုံးဥညံ့တော်ဘုရားမှုရှိသောသံဃာတော်အားဒီလိုတော့ချပြီးတော့သူရနဲ့ရောင်းရံပေါ်လာပုံကြီးဆိုတော့ဒီမျိုးကိုလေးမြတ်စီပြပြတယ်ရောင်းရံပေါ်လာပုံအဲဒီတော့ကျောင်းရံမော်ရင်ကျောင်းပြီးတော့ညာတော်များတဲ့ကျောင်းရံ ဒီဘက်ကကြည့်တယ်ဒီခန္ဓာရဲ့ဆိုပြီးတော့ခွင့်ပြုတယ်ကြောင်းကြည့်ရတယ်မှာပြအဲဒီမှာပဲဒုက္ခရဆင်းရဲပြီးတော့သူ့ဒီပါလေဟုတ်တရားတော်ရင်မာတာသစ္စာရိယအဲဒီတော့ရာဇဝမျိုးကြောက်ဝင်ပါလေအင်းလည်းဒီရာဇဝကြီးရတယ်ကြီးရတယ်ဒီဟောရတယ်အဲဒီဝိလောဥယျာဉ်တော်ဆိုတာဟိုတုန်းကတော့မနာပါလည်းညာပြမှာပေါ့အခုတော့ညာတော့ပြူလာတယ်ဘုံမျိုးကြောက်ပြီးသွားပြီးညာတော့ပါဘုံမှာတော့ ဘာသာတရားဆရာရှင်းပါပါအဲဒီလိုရေသွန်းချပြီးဆူတန်းတဲ့အခါဆူတန်းပြီးတဲ့အခါကလည်းကျတော့အဲဒီအလူမှာဘာလို့နုံမောနာခေါ်ပြီးတော့အကျိုးတရားကိုခံစားလို့လည်းသိကြတယ်ကစောင့်ကြတယ်ဆိုတော့ဟောအဲဒီကြည့်ရရင်ကြောင်းပါဟောရအခုရောက်လာပါတော့ မှတ်သားကြရတဲ့ကောင်းလို့ဟောဆိုနေတဲ့မှာသူကသိကြအဲဒီကြရရအဲကနေဖြစ်လာကြတယ်ဆိုလို့ရှိရင်92ကဘာတဲ့ကဘုရားမြတ်စွာဘုရားလည်းကမင်းသားညီနောင်၃ယောက်က တရားမှုကြီးတော့တန်ခါတော့ရောဟောရင်သုံးလပါလုံးသင်ဖိတ်ပြီးတော့ပြုစုဝေမွေစုသားတဲ့အခါမှာမင်းသားညီတော်ဆုံးပြီးပြိတတ်တယ်အထောင်နဲ့တော့သူကရိုးရိုးကြည့်ကြည့်ကြအဲဒီသူကတောင်းတွဲထားတဲ့နေရဥဒုတဲ့အာယုဒကကအဲ ဒါလည်းကောင်းပါသေသာတိကြီးအာဗန္ဒာသူကတယောက်ဗန္ဒာကိုတွေ့တာအဲဒီပုဂ္ဂိုလ်ရဲ့အကြောင်းအရာစိုက်ပြီးတော့ဉာဏ်နဲ့ဉာဏ်မှုသံဃာတော်ကိုကြည့်ရမှတ်ချက်ရှိလိမ့်မယ်အဲဒီခါတော့အဲဒီနယ်သားလူကြီးနဲ့နယ်သားလူကြီးရဲ့မိတ်ဆွေသူမျိုးတွေ ဖြစ်တဲ့ပုဂ္ဂိုလ်တွေကဝိုင်းဝန်းပြီးတော့လုပ်ရတဲ့ပုဂ္ဂိုလ်တွေကစိတ်မပြင်ကြတော့သူမျက်မှုတွေရှိကြတယ်တဲ့မင်္ဂလာမင်္ဂလာရည်ပြီးတော့ပြီးထားတဲ့သွန်နေပါလေအဝယ်တော့ဝယ်တွေပေါ့ဘုရားသုံးသွဲကြတာလေအတ္တကရာမှာတော့သာဝတိတော်ဖြစ်ပြီးလည်းပါပါသေးတယ်အဲသုံးသွဲကြတာရှိတယ်မတရားသဖြင့်သုံးသွဲကြတာ သမာဝရတနာမှာတော့သူကလေးရစပြီးတော့သာတော့တောင်းကြတော့လေးရည်ပြီးတော့ကျွေးနောက်ကြတော့သံဃာရိယများတော့ကျွေးတော့ဘုံဘုံတော့မလောက်တော့သူတို့စောစောကရည်ပြီးတော့စားသံဃာရိယကိုသုံးဆောင်လို့တယ်သူကြရည်ပြင်းကြတော့ဘုံကဒီကမြေသားလူကြီးကတော့ပြင်းကြည့်ပါဦးသူကတော့ အဲဒီကြည့်ကြည့်တာပါပဲဘာသာသူကလည်းကြည့်ကြည့်တာအဲဒါလူကြီးကအခုဘောရဏစာရလည်းတဲ့ကျတော့မိသားစုမျိုးဖြစ်လာတယ်ဆိုတော့ဘာသာသူကလည်းပဲမိသားစုမျိုးဖြစ်လာတယ်အာမိသားစုတစ်ခုကြီးနဲ့မိသားစုမျိုးရဲ့အဲဒီပထမဆုံးဒီကြားဝဲမှာလည်းဒီလိုတော့အောင်ကြည့်ကြတာပါအဲဒီကြားတဲ့ပုဂ္ဂိုလ်ပါ အာဝိဒါရပြည်ရတဲ့နောက်အာဂရအာဟာရရှိတော်တယ်လည်းရှိပါတယ်အဲဒီမှာမိဓာရီကဒီရတော်ဘုရားကြီးလက်ထက်တာတွေကဒါနာဂုရုကြီးဒီလိုအဲဒီဆင်းရဲရာပြည်ပြည်အဲဒီလိုရအဲဒီတဲ့ဆင်းရဲမြူလာရတာလည်းခေါ်တာတော့ဒီနာဂုရုကြီးရကြအဲ့ဒါကြီးများတော့ အဲဒီနိဒာရမင်းကြီးရှိသောဘဝတွေကအဲ52ပါးကဘာတွေကသူညွန်းသူညွန်းမကြီးဖြစ်ခဲ့တဲ့အဲဒီဓာရီအဲဒီဓာရီကလည်းပဲသူတို့မေးကြတယ်သူတို့ဘယ်တော့များစားဝယ်စားစားကြတော့ကြမယ်ရပါမလို့ပြီးတော့နောက်ပြားလည်းတော့ပြားလည်းတော့ဆန္ဒပြင်းလည်းတော့ဆိုတယ်အခုဟိုလည်းလည်းကလာမှာတော့ သာတကရာမှာတော့အဲဒီသာတကရာမှာလို့ပါတယ်သုဒ္ဓပါဒတကရာမှာတော့သတ္တဝါနဲ့ဆိုရတဲ့ကဆိုပါတယ်သတ္တဝါနဲ့ဆိုရတဲ့ကမင်းတို့သတ္တဝါနဲ့ဆိုရအာရလည်းမြန်မာရရောက်ရမမြင်ဘူးအာရိယသာသနာပွဲပြီးတဲ့နောက်အာရိမင်းမျိုးကရှိတဲ့ဘောရမတရားဆိုတာ ဘုံဘဝလုံးကလည်းအဲဒီခါကာလမင်းတို့ရှင်နေတဲ့ဘုရားရာမင်းကြီးကအလူဒါနာအကြီးကျယ်ပြုလိုက်မယ်ပြုပြီးတော့ညာပေးဝင်လို့ရှင်ကျွန်တော်မှလည်းသိချင်တယ်ရနိုင်မယ်လို့ပြောထားတယ်အဲဒါကဝန်တာကြတယ်ဆိုရင်ကြရင်တို့ရတော့မှာပဲလို့ပြောနေတာဘုရားရာမင်းကြီးဆုံးကတဲ့ခါကာလဘုရားလာစောင့်နေကြတာလေဒါလို့ပေါ့မလို့ဒါလို့ပေါ့မလို့စောင့်ဘုရားရာမင်းကြီးကလည်းဒီတော့မြတ်ဝေရမယ်ဆိုတော့အဲဒီမှာသိနေမှသိမှာပါ ဒီကြည့်တာကတော့သူကသက်သာဆိုတဲ့သတင်းသုံးဖို့နေတာစဉ်းစားနေတာလေအဲဒါနဲ့မြတ်ဝေဝေကတတိမြောက်ဒီမြတ်တာမြတ်မူတော့သူ့မှာဘာမှအကျိုးမရဘူးအကျိုးမရတော့ညသာကာလကျတော့နန္ဒရင်လျှောက်ပြီးတော့ကြောက်မွယ်မှန်နေသူ့ပြန်អော်ရဒီရောက်တယ်သွားမှာမဟုတ်လည်းတော့အဲဒါသိကြတယ်ဆောက်ဆောက်တာကသိတာကဆောက်တာလည်းရှိတယ်ဒီလိုဇောနာကဆောက်တာလည်းရှိတယ်ဆောက်တာလည်းရှိတယ်နောက်သိတာစခေါ်တယ် မိပါတိကနတ်မျိုးကြီးအဲဒီကနေဆက်ဆောက်ရတဲ့ဆိုတော့မျိုးကြီးဆောက်တိုင်းကြောက်တိုင်းနဲ့ပြီးတာလည်းမဟုတ်ဘူး။ဒီအဲဒီဒီတော်ဝတ္ထုမှာလာတဲ့ဒီတော်ကုဒတုတ်ကဆောက်တာတွေကတော့ဒီဒါရမင်းရှင်မျိုးကြီးဒါရပြီးတာတွေပါပဲ။ဒီကြရဆောက်ဥဒ္ဒရာမာတာတို့ဣန္ဒရာမာတာတို့ဘယ်လိုအရာပြိတာသာဆိုတယ်သူကဟင်းဘုလိုခေါ်တာပဲ။ င်းတစ်ခုတို့ပဲပါတာပြန်ရတယ်သူတို့ကတော့ဒီတာဖြစ်တော့မဟုတ်ဘူးကွာသူတို့ကအားနေပြီးတော့ကျူးပြီးတာလည်းသူလည်းပဲပြည့်ပုဂ္ဂိုလ်ရှိအဲသံဃာတရားတရားတွေနာပြီးတော့သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဒါကတော့အပေလေးပါးကဒီတာတော့မဟုတ်ဘူးပြောရည်ရှိပါတယ်နောက်မေတ္တာတုံမှာညာတော်တွေတော်ရံဝါကနေတော့ အဲနည်းနည်းတော့ရက်လောက်တော့နတ်တရားဒီလိုနတ်တရားဒီလိုတော့အရင်ရင်ဆင်းပြီးတော့တရားရတယ်ဘုရားမြတ်ကမှမနေနိုင်ဆင်းနေကြညာတော်တွေဒီလက်အကျိုးကြောင့်မနေနိုင်မဲ့ဆင်းနေကြအဲဒီနည်းနည်းများတော့ပြောစောင့်တယ်တော့တရားဆက်ရမှဒီမှာရဲ့နောက်တော့ဝါသပြန်နေတော့ဘာမှမဟုတ်တော့ဘူးလို့အဲဒီလိုယူဆပြီးတော့မနေနိုင်အောင်လို့ထောက်ကြတယ်ဆိုတော့အဲ့ဒါကတော့ဒီလိုတို့တွေလည်းနတ်တွေပါလား ဘုရားတော်ကဘုရားတော်ကလည်းဒီကြောက်ကုန်လို့ဒီမင်းနဲ့ဒီလိုဆက်နေလို့ဆိုအဲဒီလိုမျိုးနဲ့ဆောက်တာဆောက်တာသုံးမျိုးကြီးအခုမင်းဒါရမင်းနာနာတော်ထဲမှာဆောက်တာတွေကတော့ရိတ်ကြရည်တဲ့ဆိုအဲအဲဘုရားနဲ့ကဘာတဲ့ကဘာငါဒီစီတွေကိုမရိယာ30တဲ့ဘာငါအသာဝင်ဖြည့်ကြည့်တယ်လို့ အဲစားရမယ်တောက်ရမယ်ဒီရနေရမယ်အဲဒီကရောက်လာနေပြီဒါလေးညဝေလို့ရှိရင်အာရုံမှာနာဆောပြီးတော့နာပြင်းရလိမ့်မယ်လို့ပြောနေနေတာမိသားရမင်းကြီးကမျှမလို့တို့မရမရတော့အဲ့ဒါကိုဆောက်ကြတာဆောက်ကြတော့မိသားရမင်းကြီးကအောက်ဒီမနေ့မှာသောသောမြတ်စွာဘုရားဟောပြီးတော့ပြည့်စုံသွားတယ် သာရမင်းရသောတာပန်ဖြစ်နေလို့ပေါ့သောတာပန်ကဖြစ်လို့ရှိရင်မင်းရကမြတ်စွာဘုရားသွားပြီးတော့အဲဒီလိုတော့ပဲလေဒီလိုပဲလေတရားတွေနားရဲပဲအဲမကောင်းတာလို့လုံးကငါတရားနေပြီးဆောက်ပြန်တာဒီလိုပဲကျွန်တော်ဒီနားလွဲပါရင်ကြောက်ရကောင်းတာတော့ဒီလိုလွဲနိုင်တယ်အခုကတော့သူကဝိသရမင်းရသောတာပန်ဖြစ်နေတော့မဟုတ်တာအာယုန်ကံကြည်လာတာမရောက်ပါဘူး။ဘာသာပြင်မှန်းသိရတာကြာမေးကြောင်မှပြင်မှာပဲ။တရားလည်း ဟုတ်တာပါဆိုတော့ဒီကယုံကြည်ပြီးသားဝင်တယ်အဲ့ဒါညာသွားပြီးတော့ကြောက်သွားပြီးတော့ကြောက်တဲ့အခါကာလကြာရောက်တာကဒီမင်းကြီးဘာမှမရဘူးကြည့်တော့ဘူးအကြောင်းကတော့ဒီလိုကြည့်ရဲဆိုပြီးခြေကြောင်းနဲ့ပြန်ပြီးတော့ဆက်သွားပြန်ဟောတယ်ဟောတော့မှဒီကုထပြီးတော့ခွန်ကျွေးမွေးသူသားမြညာပြေးဝေးလိုက်ရင်ပါဗျာတဲ့ဒီအသေးရပါမလား အားရပါလို့သာမန်ရတယ်ဒီနေ့ဒီနေ့ကသံဃာတော်နဲ့လည်းပါသစ္စာကြီးကသင်္ကိုယ်ကြွတော်မူပါတဲ့ဒီလိုရောက်သားပြီးအဲ့ဒါကသာကျွေးသံဃာကြီးကအားရဝင်တယ်အဲ့ဒါကသစ္စာကြီးကသုံးလုံးရဒီဓာရီလည်းပဲဒီလိုပဲဘုံလုံးမြောက်သစ္စာကြီးကတကူးအဋ္ဌိဌာန်ပြုတာ ပရိညာသိချင်းလူရင်းနေတဲ့လိုပဲဒီလိုကြတဲ့ဟိုကြိုကြပြီးကြိုကြနေတာတွေအကုန်လုံးမြင်ရတာပေါ့ဒီကတိတောက်တွေပေါ်နေတာမြင်ရတာအဲရေရသွန်းချပြီးတဲ့ကလာအမြဝရတဲ့ဒီသားမြင်ရတဲ့နာဟောတုသူရှိတာဟောတုညာတွေရောဒီတိုင်းကောင်းမှုညာဒီနာသူမျိုးတို့ကဟောတုဖြစ်ပါလိမ့်မယ်ညာဒီနာသူမျိုးတို့ကညာဒီနာဖြစ်ပါလိမ့်မယ် သူကြီးတာဟောလို့ညာလျော့ညာလျော့သူမျိုးတို့ညာလျော့သူမျိုးစီတော့သူကြတော့သူကြီးတာသမ်းသာနဲ့ပြည့်စုံမှုတွေကိုသိမြင်သမ်းသာကြပါဘူးဟောလို့ဖြစ်ပါလေဘူးညာဘူးညာဘူးလည်းတော့သူချင်းတို့ကျူးရရတာပဲအမှားဆုံးဒက္ခိဏောရကဆိုရေဒီလိုက်တာနဲ့ခါတဲ့ သူတို့မှဒီကနေ့ကိုဖြစ်ပြီးဒီပါရမှာကိုရအောက်ရလာတာဒီလည်းတော့ဒီနားကလည်းငင်းတယ်ဒီကျွဲဒီတော့ရတယ်ဆိုတော့သူကဘူးရဖြစ်လာတာကလည်းမင်းဆင်းကြတယ်။နောက်ဆုံးမူကြီးတဲ့ခါကလည်းမျှဝေတဲ့ခါကလည်းကျတော့အဲနာနာကြည့်တော့ပြင်းချမ်းတာရဝတော့ကိုစပြီးတော့သူတို့ဒီလိုအဲနာကလာဘဝတင်းနေတယ်၊ဆံရလို့ဖြစ်၊နာပြင်းနေတာလည်းဖြစ်။ နောက်တစ်ခါအဝတ်ငါလှည့်တဲ့ခါကလာသူတို့အဝတ်ဆယ်နေလာတာပါပါဆင်းနေမိတာသူအဲဘုံလုံးသူတမ်းပြီးတဲ့ခါကလာသူတို့မှာသာသာရရအသုံးဆောင်ပြီးပြုလုပ်ပြီးတော့သွားတယ်အဲ့ဒါတွေကိုဒီလာတာမင်းကကိုယ်တိုင်နဲ့မြင်ရတယ်မြင်ရတော့ဝမ်းမြောက်တာသိရတာပဲအဲဒီကြောင့်လည်းသတ်ပြီးဒီရောပုဒ်တာစေတနာဆိုတာသတ်တာကဟောထားတယ်အင်းဒါကတော့ဆက်ကြမှာဆက်ပြီးဟောရအောင် ဒါဟောနေပြီးမှာပေါ့ရောဘုဒ္ဓဒေနာဒီလိုခါမှာဟောတော့ကောင်းတယ်ဟောနေတာကတော့ဟောနေနေဒီလိုရှိတဲ့အခါဟောနေတာပါပဲဒါပေမဲ့အဲဒီလိုဟောတဲ့အခါကျတော့ဒီလိုလူကြည့်တာဖြစ်တယ်လို့ပြောတယ်လို့ပါလို့ရှိနေသိကြတယ်အခုလိုအကျိုးကောင်းတာကိုသင်ရအဲဒီကာရဟောပါဆရာတရားသံဃာယရနာသုံးပါးနဲ့ကိုယ်ကိုယ်ဝင်ပြီးဒီရဲ့ခါကာလကြဘုန်းကြီးရသေးတာဖြစ်တယ်လို့ညွှန်ရောက်ပြီးတော့ အဲလက်တွေရဲ့ကောင်းဒီကံပေါင်းဝရဏနာနောလက်တွေဆရာကြီးကပါဒီဆရာကြီးလက်တွေလက်တွေကွယ်လွန်သွားတဲ့ခါကလာနေတော့ဒီမှာကြောက်တာကိုကြောက်တာကမှအယုံယုံပြီးတဲ့အခါအမွာလေးနဲ့ဖတ်ပြီးတော့ကြားတယ် ဟာဒီမှာကြီးကမောဟနဲ့မရမကြဘူး။ပါတယ်တော့ဆိုရင်ဒါကျင်ကောင်းကောင်းဝင်ကျင်တော့နေတာခြေပြည့်တဲ့ခြေပြည့်တော့သမောဖတ်ထုတ်ပြရတယ်မကောင်းဘူးမဆုစားဒီလိုလုပ်လို့မကောင်းဘူး။အခုတရားမူတည်ရလို့ရှိရင်တော့နောက်ကြည့်ရခြင်းကိုယ်တော်နဲ့ကိုယ်တော်နဲ့ဒီလိုကြီးရဲ့ပေါ့ပါနှင်းနှင်းပြီးတော့ထုတ်နေသမောနဲ့ပြန်နေတော့မဆုစားမကောင်းဘူး။ဒီလိုလည်းမဖြစ်ပါဘူးလို့အဲ ဒီလိုယူတော်ပါပြီဆိုပြီးတော့ပြီးတော့ယူပြီးတော့အဲ့ဒါတော့ဟင်းဆိုတော့လည်းခါကာလာညတော့လက်ကျင်ရင်ခါကာလာတော့အရဏဂုံလုံးမလည်းသောက်ကြည့်နေသေးရဲ့အဲငါးပါးသီလ၊ဒီပါးသီလဒီလိုသီလတွေလည်းသောက်ကြည့်နေလုံးနေသေးရဲ့အဲ့နဲ့ညဒါနကုသိုလ်တွေလည်းရှိနေသေးရဲ့ဒီကရှိရတယ်ဒီကရှိပါတယ်အားလုံးအဲ့ဒါကုသိုလ်ကောင်းမှုတွေရှိနေပါရင်လည်းဒီလက်ခါကာလာကြတော့ အဲဒီဒီတာသုတနဲ့စပြီးတော့ဟောလို့ရှိရင်သိဉာဏ်ကြဘူးဆိုတော့သူပြောတယ်လို့ပြောတယ်ရှင်းတယ်မင်္ဂလာကုသိုလ်ကောင်းမှုနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကဒီသွားတဲ့ခါကလာအမြတ်ဝေဆရာတော်မလိုဘူးလို့ဆိုရမှာပါပဲဒါနဲ့သိချင်တာပြည်ကြတောင်းဝတရားကြည့်လို့ပြည်ကြရာအထုတ်ထားလို့ရာတွေပြည့်ပြည့်စုံစုံဖြစ်သွားတဲ့ပုဂ္ဂိုလ်ဆိုရင်ဒါလုံးလုံးကိုမလိုပါဘူးဒါပေမဲ့လို့ များတယ်ပြောရဆိုရမယ်ကြည့်ရအောင်သိချင်းအောင်လို့ဘယ်လိုလုပ်ဆောင်ရလဲဒီလိုပဲဒီဥစ္စာများပြီးတယ်လို့ပြောရတယ်ဒီဟိုမှာတော့ကုသိုလ်ကောင်းမှုတွေဒီတိုင်းဒီတိုင်းသင်ရပြီတာတွေကိုအမြောက်ဝင်ပါတယ်ကွာဒီကမြေသားမြေသမီးတွေဘုံလုံးအားတွေရတယ်အဲဒီကျောင်းဝညာဒီနာဟောဒီသုတိတာဟောဒီညာဒီရောအခုရတယ်အဲဒါဆိုပြီးတော့မြောက်ဝင်ကြတာပဲ လူသမီးခါနေနေလေးရတာပဲသူကခဏခဏသူကဆရာတွေကရေချသူမြင်ပြတာတွေပြင်ပြီးတော့နှုတ်ဆက်ဟောကောင်းတော့ကောင်းတယ်ဥစားပါလားဒီလိုပြည်တာရကုကုသမျိုးတွေကမဟုတ်ဘူးသူကဘဝအောင်များစွာကတော်ရဲ့သူမျိုးအောင်နေကြတာကိုသူအောင်မျိုးအောင်အခုအဖြစ်တွေတော့မဟုတ်ပါဘူးဘုံလုံးပါပဲအဲ့ဒါတွေကညွန့်ပြပြပြီးရတယ်အဲဒီကြောင့်လည်းသတ်တော်ပြန်ကြမှာတော့လာပြီးပေါ့ ဝိလာကြီးကလည်းဆက်ဝါရဘုရားဝါဒနာရဝိလာကြီးကလည်းဘုရားကြီးမှာမြတ်စွာဘုရားကိုယ်တော်တဲ့ဩဝါဒပါဠိမောက်ဆိုတာဟောတဲ့နိသံဃာဒီဝိသမာလုံးဒီဝိတဲ့နိဒီဝိသမာတဲ့ဒါကြောင့်ဩဝါဒပါဠိမောက်ဟောနေတာအဲ့ဒီမြောက်ကြီးဉာဏ်နဲ့ဟောကြတယ်တော်တော်ရှိနေတယ်အဲဒီကြတဲ့ခါကျမှဟောရမှာအဲဒီကလည်း ဒီအဘုဒ္ဓကိုဟောပုံမှာစရတာပါဠိဘုဒ္ဓရှင်မောကလန်တရားရှာဖို့တရားသူယူတော့ဖို့အဲဒီအရှင်လိုက်ဆက်ပြီးတော့ဟောရဒီနေ့တော့နာရီလာအတူသင်္ဃာတော့အမဘာပဲရှိပါသေးတယ်ရှင်းမတယ်သေးပါဘူးဟောကြောင့်အမဘာကောင်းရင်တော့ဆိုပြီးတော့ဒီတရားသိညာအောင်တယ်အမဘာမိခင်တာ၃ဝါရဆိုအမဘာမှာ ပြီးကြတာကိုမနေ့ကကြာတင်သုံးလို့ရာဇူတော့ရောက်လာတယ်။ရာဇူဒုတိယဝါတတိယဝါသုတ္တဝါတွေသုံးဝါရာဇူမှာဝါဆိုတယ်။အဲသုံးဝါရာဇူမှာဝါဆိုတဲ့အချင်းရာဇူနဲ့စတဲ့ဟောထားတဲ့သက်ဆိုင်တဲ့တရားတွေအကျိုးဟောရမှာပါ။အဲဒီကုသရာဇူသမဝါမိဇ္ဇတာသုံးဝါရာဇူ မဝါသမ္မဝါဤကရာသုံးဝါရာဇဂု ရညာနာတွေပြီးကြတာအောက်ကြီးအောက်အဲဒီကတော့ဒီလိုလာတော့သွားရင်ဘာသာဝင်ဉာဏ်ပုံကြီးသာသာရတရားဟောပြီးတော့သုတ္တမူလဟောတာဗန္ဒရာနာဂာနိစိအဲဒီကနောက်ဥရုလာတော့ရောက်ဥရုလာတော့မြည်ကြည့်တယ်ဒီလိုကောင်ကိုချွတ်တဲ့ဒီလိုကောင်လည်းပါရိဒသုတ်ဆန္ဒပြီးတော့ ညာနာနဲ့သိကြသာသနာတော်တော့များသွားတယ်ဓမ္မက60ခုဥရူလာတော်ရဲ့ပြည်ရဖြစ်လာတဲ့ညာနာက60အဲညာနာက1000 1000တော့1000နဲ့1000မင်းဒါရမင်းဒါရပမာကမမင်းဒါရနဲ့သူသူဝဲနဲ့စပ်ပြီးတော့တရားဟောလိုက်တော့အဲ့ဒီမှာသတိကြောင့်ပြီး ဆရာတို့ရဟောတာကဆရာကြီးတဲ့သာသနာအရိယာပုဂ္ဂိုလ်တော်များတယ်ကွာ။အဲဒီတိုင်းသူတို့ဘောလို့လည်းဘာသာကြီးဘောလိုက်ဒီလိုကြီးရတာကအဲဒီကနေပေါ်လာနေရတယ်။နောက်ဒီမှာဆက်ပြီးတော့ဟောရမယ်။ညလာနေမှာဟောတော့ဒီလိုလာနေကြမှာဟောရမယ်ဒီကနေ့ ဝိပဿနာကနဲ့ဆိုင်တဲ့အခါကျဝိပဿနာကနဲ့ခေါ်ရမှာဒီခေါ်ရတာဝိပဿနာကနဲ့ပြီးမှဆိုင်တာဝင်နေနေတော့ပါတာပေါ့ဒီဟာဒီစားရမီးရဒီစားရညရာဒီစားရမရာဒီစားရကြတော့ပါတာပေါ့ဒါသိပြီးလို့ဒီနေ့မှာအများကြီးဟောနေပါလေဒါလည်းတော့အဲ့ဒါကသိပြီးဆွဲမှုလည်းဒီနေ့ကြောင်းရတယ်ဆွဲရတော့ဟောတော့ဒီစားလေးပါကြာဒီမှာလည်းရှင်းနေဟောရတယ်ဟောဒီဟောနေတဲ့အခါကျဟောရမှာ မြဝီတရားသိညာတို့ဒီနေ့ခု၌ကျွန်ုပ်တို့ကုစုပွားများအားထုတ်အပ်သောသောမှုကုသိုလ်ပေါင်းဤဘုရားကဘောဤသာတော်မှာစ၍အလုံးစုံသောအတ္တဝါပေါင်းတို့အား ရာကြ၏ကိုစိတ်နှပြသမ်းသာကြပါစေညာ